အလယ်ပိုင်းလို့ရောက်ပြီးတော့ဘောနေလိုက်တာငါကတဘူရလာပြီးတော့တည့်ရနေကနေပြီးသွားတဘောင်းလာပြီးကနေရောတဘောင်းလာပြီးကြတော့လည်းဘောသံဃာစည်းဝေးရှိတယ်လည်းသွားနေဘောင်းလာပြီးလည်းမဝရလာပြီးတော့ရှိရနေကြတယ်မှလူပိဋကရှိတယ်လည်းစီစီကြတော့လူမောရဏတရားဟောတိုင်းလည်းမမောရ တလကွဲလောက်ကြာသွားပြီပေါ့တရားမင်းကညစွာဘုရားမေးလို့ဒီထားတဲ့ပုတ်တရားတော့တရားမင်းကမေးလို့တရားအမေချမ်းသာရေးတရားတရားမင်းကသူရေကာနီးနာသက်ကုံလို့သူရေကာနီးဘုရားနမိတ်တွေထင်တော့ မိမိလက်ရှိပစ္စည်းတွေနဲ့ဖွက်ခွာရမယ့်ရည်တွေတွေးကြည့်လိုက်တဲ့အခါစိတ်ပူပန်လုံးလုံးမနေတာမထိုင်တာဖြစ်ပြီးတော့အမှန်နှလုံးမသာမြရတယ်ဖြစ်တော့မြတ်စွာဘုရားထံလာရောက်ပြီးတော့အဲဒီချမ်းသာရေးတရားကိုမင်းများကြောက်ထားတယ်လူများမှာအပြင်းထန်မကြမ်းမှာဖြစ်လို့ယောဂဝေဒနာတွေအသေးအံဖြစ်ပြီးဆိုရင် သေကြရည်နဲ့ကူပရိယောတရားနာတယ်လို့လောက်ရတယ်လို့ပြောတယ်မြန်မာလဲတရားကလည်းသူကသူတွေကနေဒီကနေ့ရောက်နေတော့သူကတော့လူမလို့လဲနေတာတော့မဟုတ်ဘူးဒါပေမဲ့လို့သက်သာရအောင်ချမ်းသာချမ်းသာကြောင့်တရားကိုမြတ်စွာဘုရားမင်းညာလျှောက်ထားတော့မြတ်စွာဘုရားကဖြေကြားထားတဲ့သို့နာကောင်းပါတယ်မူရင်းကသူကဘယ်ကစမေးတယ်ဆိုရင်

ဒီလိုအေးချမ်းချမ်းနေကြကြပါရင်လည်းကိုယ်လိုနဲ့မကြိုက်ဖဲနဲ့ဆင်းရဲဒုက္ခတွေပေးရနေတဲ့ကြီးတွေတွေ့ပြီးတော့နေရတာဘာကြောင့်ပါလဲများစွာဗျာဒီအသမေးတော့ယောဂဝေဒနာဖြစ်တဲ့အခါကာလသိစရာများကဒီယောဂဘာကြောင့်ဖြစ်တယ်ဆိုတာရှင်းဥစွာစဉ်းစားရတာကိုစဉ်းစားပြီးတော့မှအဲဒီယောဂဖြစ်ခြင်းရဲ့အကြောင်းကိုတွေ့ပြီဆိုတော့

ချမ်းသာကောင်းစားတာတွေမနာလိုတဲ့သဘောကအိပ်တာမစ္စရိယကကိုကောင်းစားချမ်းသာတယ်လို့သူများမကောင်းစားခြင်းမူမချမ်းသာစေခြင်းမူအဲဒါမစ္စရိယအဲဒီအိပ်တာမစ္စရိယနှစ်ခုနှိမ့်ဆက်နေလို့တဲ့ဒါတွေကြည့်နေကြလို့သတ္တဝါတွေဆင်းရဲနေရတဲ့အကြောင်းညသာပြာခြေကြပါတယ်ကဲဒီဆောင်မှုလေးဆိုတာလည်းဆောင်မှုလေး ကာမဘုံသာကာမဘုံသာနတ်လူများတို့နတ်လူများတို့ကောင်းစားပြေဝါကောင်းစားပြေဝါဘေးရန်ပလျက်ဘေးရန်ပလျက်အေးမြချမ်းသာအေးမြချမ်းသာနေလိုပါလေနေလိုပါလေဣဒာမစ္စဣဒာမစ္စဥရှုပ်ွေ၍ ပြဆင်းရဲမပြဆင်းရဲရသည်ဆင်းရဲရသည်ဒီကလာဟောပြီးသားတွေပါအခုမကြောက်ဘူးတွေပါတယ်ဆိုတော့ဘုညာလည်းတရားဆက်ဝေးသွားတာပြန်စကာမဘုံသာနတ်လူများတို့ကောင်းသားပြေပါဘေးရန်ပါလေအင်းမြချမ်းသာနေလိုပါလေဟိတမစ္စေသူချုပ်ပွေ၍ထင်ကြီးမကြဆင်းရသည်အာဗမာလူလင်္ကာဆိုတော့ ဒါလည်းရွတ်လိုက်ဖတ်လိုက်ရင်နားထောင်ရင်ကိုနားလည်နေပြီပြည့်မှသာလို့ရှိရင်ဒါမမေ့တော့ဘူးလေအဲဒီသုံးပါအရေးကြီးတဲ့ပိုက်တွေအကုန်လုံးတော့ပါပဲဒီထဲမှာဒီလင်္ကာထဲထည့်ထားတယ်ပါဠိလိုဆိုတော့ကြည့်ဖို့ရမလွယ်ဘူးပါဠိမတတ်တဲ့ပုဂ္ဂိုလ်တွေပြောနေတတ်တဲ့ပုဂ္ဂိုလ်တွေတော့ကြည့်ထားတော့ကြာမိတ်နေသွားတယ်များလည်းအများကြီးပဲကာမဘုံသာနတ်လူများတို့တဲ့ကာမဘုံမှာရှိတဲ့တတ္တဝါတွေနတ်နဲ့လူကအပြတ်ထမ်းဆုံးကို မာနလူများတို့အလူတွေမကဘူးငကားရောဘာရောပါတာပေါ့ကာမဘုံသာနလူများတို့ကောင်းစားရှိဝဘေးရန်ပလေအေးမြချမ်းသာနေလိုပါလေကောင်းစားချမ်းသာပြီးတော့ဘေးရန်အန္တရာယ်ကင်းပြီးတော့နေကြကြပါပြီအလုံးသောပုဂ္ဂိုလ်တွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကဒီလိုပဲဘေးရန်ကင်းနေကြတယ်ကိုယ်လည်းဘေးရန်မတွေ့ခြင်းဘူးသူများလည်းဘေးရန်မပြုခြင်းဘူးဒီချမ်းသာနေကြသည်

ဆင်းရဲဒုက္ခတွေနဲ့တွေ့နေရတယ်တတ္တဝါတွေကတော့ဒီနေ့ပြီးဒီနေ့တို့ပြီးချမ်းသာခြင်းနေကြတာပဲခဏမချမ်းသာသေးဘူးလည်းပြင်ငါချမ်းသာမယ်လည်းပြင်ငါချမ်းသာမယ်နောက်လာ ချမ်းသာမယ်နောက်နေ့ချမ်းသာမယ်ချမ်းသာဖို့ကြီးရမျောနေတာညောရင်ညောရင်နဲ့ဆင်းရဲတွေကြီးတိုးပြီးတော့တွေ့အဲ့ဒါတခြားကြောင့်မဟုတ်ဘူးတဲ့ဣဒ္ဓမစ္စရိယဗံရောစဉ်ရှိနေကြလို့ကိုယ်ကလည်းဣဒ္ဓမစ္စရိယရှိသူများလည်းဣဒ္ဓမစ္စရိယရှိဟုတ်တယ် လောကကြီးတစ်ခုလုံးသဣဒ္ဓမစီယတစ်ခုနှုတ်ပြတယ်ပြေးနေရကြမယ်ဒီဥစ္စာတစ်ခုရှုပ်နေတာတော့သူများချမ်းသာကောင်းစားနေလို့ရှိရင်မချမ်းသာမကောင်းစားကြတယ်ပုဂ္ဂိုလ်တွေကမြင်ကြတယ်ဥစ္စာကိုသူများချမ်းသာကောင်းစားတာတွေကိုမုန်းဥက္ကလာမှာသာဆိုရတော့ပေါ်တယ်တော့ဥက္ကလာမှာအဲဒီလိုဝါဒတွေကရှိတယ်ဆိုတာကောင်းစားချမ်းသာတဲ့ပုဂ္ဂိုလ်တွေကို အဲမြင်ကြနေတယ်ရှိတဲ့ဒါတွေကိုပြည့်ပြည့်စုံရောက်နေအများအားကြားနေသာဝတိတွေရေးထုတ်ဟောကြပြောကြနေမကောင်းမှုတွေသိပွားတာပါပဲသူစားရသဗျာတရားတော်နဲ့တော့ကြောင်းမြန်ပွားနေတရားတရားတော်ကမေတ္တာတဲ့ကရုဏာတဲ့မုဒိတာတဲ့ဥပေက္ခာတဲ့ဓမ္မဝိဟာရတရားလေးပါပွားများရမယ်မနာကောင်းတယ်လို့မေတ္တာဆိုတာကမြညာချမ်းသာပါစေလို့ချမ်းသာစေလို့လည်းသိပဲကြည့်ရတယ် ဒါပေမဲ့ဗဇက်ကဆိုရုံလေးတော့မဟုတ်ဘူးတကယ်ကိုချမ်းသာရင်စီရင်နဲ့စိတ်ရှိမှာဗဇက်ကချမ်းသာပါစေချမ်းသာပါလေဆိုပြီးမချမ်းသာအောင်တစ်ဖက်တစ်ဖက်ကတနည်းကနေပြီးလုပ်နေရင်လည်းဒါမဟုတ်သေးဘူးဆိုတာစိတ်ကကွာချမ်းသာစီနဲ့စိတ်ရှိမှာတတ်တော်ရဲ့အပေါ်မှာချမ်းသာစီလိုတဲ့စိတ်တွေချမ်းသာစီခြင်းနဲ့စိတ်တွေတကယ်ကိုစိတ်ရင်းတွေကရှိနေမှာသာမန်မေတ္တာအောင်မြင်ထားနေဗဇက်ကချမ်းသာပါစေအဝေရာဟွန်းပြာပြဇာဟွန်းတို့ဆိုနေပေမဲ့လို့ လက်ကတခါတည်းသူများဆင်းရဲအောင်လို့လုပ်နေမယ်တပည့်တနည်းကနေပြီးဒီကလာတဘာသောပုဂ္ဂိုလ်တွေဒုက္ခရောက်အောင်လုပ်နေမယ်ဆိုရင်အဲ့ဒါမဟုတ်သေးဘူးဆိုတာအဲမြတ်စွာဘုရားအာလုံသောတတ္တဝါတွေချမ်းသာပါစေလို့ဟုတ်လားမေတ္တာတရားပွားများရမယ်ကိုချမ်းသာခြင်းတယ်လို့သူများလည်းချမ်းသာခြင်းညင်ကြ အဲဒါတော့ကိုလိုပဲသူများတွေလည်းချမ်းသာကြပါစေတဲ့ကိုကမချမ်းသာစေကမှုသူများချမ်းသာကြပါစေတဲ့မေတ္တာဝါရမယ်ကရုဏာတဲ့တနာရမယ်ကိုအောင်ကြနေတဲ့ပုဂ္ဂိုလ်ဆင်းရဲနေတဲ့ပုဂ္ဂိုလ်အဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေမြင်ကြတွေ့ရလို့ချင်းပြင်းဒီဆင်းရဲကလွတ်မြောက်ပါစေလို့တနာရမယ်ကရုဏာနဲ့ မူရိဒာနဲ့ကိုယ်ထက်ကြတဲ့ပုဂ္ဂိုလ်တွေကိုယ်ရဲ့ပြည့်စုံကြွယ်ဝချမ်းသာတဲ့ပုဂ္ဂိုလ်တွေကောင်းစားချမ်းသာနေတဲ့ပုဂ္ဂိုလ်တွေလည်းကောင်းစားနေကောင်းစားကြပါစေလို့ဝမ်းမြောက်ဝမ်းသာကြည်ရမယ်အခုဣဒ္ဓမတိရအဲ့ဒါနဲ့ကျောင်းမှာပြင်းနေတယ်လို့ဣဒ္ဓကိုယ်ရဲ့သာပြီးတော့နေလို့ရှိရင်မနာလို့တော့တာကိုယ်ရဲ့ကိုမသာသိခြင်းမှုသူကတော့ ihe ana oye aeaụaa e ညီသွားအောင်လို့ညင်းတဲ့အိမ်ကြီးဖြတ်ပြပြအောင်လို့ဒီဘောကြီးတယ်တော်ကောင်းတယ်အဲဒီလိုသူများကောင်းစားတာတွေကိုအမြင်မြင်ကပြီးတော့နေတဲ့မဟာတွေဒါအိတ်သာခေါ်တယ်အလကားမစားမတော့နဲ့အကုသိုလ်အကုသိုလ်ဖြစ်အကုသိုလ်တွေလည်းကပွားနေအညသောကျတရားတော်ကတော့ဒီလိုမဟုတ်ဘူးချမ်းသာတဲ့ပုဂ္ဂိုလ်တွေချမ်းသာပါစေကြီးပွားပါစေကြီးပွားမယ်ကြီးပွားနေပါစေချမ်းသာမယ်ချမ်းသာနေပါစေ

ကိုယ်တဏ္ဍာမှာလည်းရှိသူများတဏ္ဍာမှာလည်းရှိအာလုံးသောတ attva တွေတဏ္ဍာဒီကြားလေးနှစ်ခုကိုနှုတ်ပြလိုက်လို့ရှိရင်တော့ချမ်းသာသွားဖို့ပါပဲဆိုအိဒါမေစေသူချုပ်ပွေ၍ထင်ခြင်းမကြဆင်းရဲရသည်ထင်ခြင်းမရောက်ဖဲနဲ့ချမ်းသာခြင်းကြပါရဲ့နဲ့မချမ်းသာပဲနဲ့ပြရန်အတွက်ကင်းခြင်းကြပါရဲ့နဲ့ပြရန်အတွက်မကင်းပဲနဲ့ဒုက္ခတွေတွေ့နေကြရသည်အဲတော့ ချမ်းသာခြင်းဘာလို့ရမလဲဆိုတော့ဣဒ္ဓမစ္စရိယပဲနေအောင်အထုတ်ဖို့ရလိုးလာတာကိုဒါပေမဲ့ဣဒ္ဓမစ္စရိယကလည်းသူ့ကြီးတဲ့ဖြစ်မှာမဟုတ်သူကလည်းအခြေအမြစ်ရှိတာကိုအကြောင်းကဘယ်ကလာတော့လို့အောင်ဣဒ္ဓမစ္စရိယဘယ်ကလာတော့မေးရသေးတာကိုတရားမင်းကမေးပါတယ်ဆက်ပြီးတော့ဣဒ္ဓမစ္စရိယဆိုတာဘယ်တန်ရောစဉ်ဘယ်နှောင်ညိုးလေးကြောင့်သူဖြစ်နေတာတော့တဲ့ဒီနှောင်ညိုးလေးဘယ်ကဘယ်ကနေပြီးတော့လာတယ်အမြစ်ကလေးပေါ့အဲ့တော့ ပိယပိယနိဒါနာချစ်စရာတွေမုန်းစရာတွေရှိနေလို့ချစ်စရာတွေရှိတယ်မုန်းစရာတွေရှိတယ်မုန်းစရာတွေရှိတော့မုန်းတဲ့ပုဂ္ဂိုလ်တွေနဲ့စပြီးတော့မနာလိုမှုတွေဖြစ်တာပေါ့လေချစ်စရာတွေရှိတော့ချစ်တဲ့ဥစ္စာတွေနဲ့စပြီးတော့ဝန်တုံမှုတွေဖြစ်တာပေါ့သူကချစ်တာတွေအကြောင်းပြုပြီးတော့ကိုချစ်ခင်တဲ့ဒီစည်းဥစ္စာတွေသူများမရခြင်းဘူးကိုကောင်းစားတာတွေသူများမကောင်းစားခြင်းဘူးလေအဲတော့ ဣဒာမေစေသူရှုပ်ပွေ၍ထင်မြင်မကြဆင်းရဲရသည်မူလစင်းမြေသူအကြောင်းစစ်တော်မူလစင်းမြေဣဒာမေစေရရဲ့စင်းမြေအကြောင်းရင်းကိုလိုက်ရှားလိုက်လို့ရှိရင်တဲ့မူလစင်းမြေသူအကြောင်းစစ်တော်မုံချီအာသာအာယုံများနဲ့တဲ့မုံစီရချစ်စီရအာယုံဆိုရင်လူပုဂ္ဂိုလ်ရောပါတယ်အကုန်ပေါ်တယ်မုံစီရမုံနေတဲ့ပုဂ္ဂိုလ်တွေအာယုံဝတ္ထုတွေ ဖြစ်နေတဲ့ပုဂ္ဂိုလ်တွေအာယဝတ္ထုတွေအဲ့ဒါတွေအကြောင်းပြုပြီးဖြစ်နေတာတဲ့ဣဒမစ္စရိယဆိုတာဒါတွေအရှိအကျေပြောပြီးသားတွေမိုးချင်အသာအာယုံမြနဲ့လူလာတလီဉာဏ်စီရံဖြစ်ရမှဆွဲချည်တယ်လွဲ၍အာလူလာမှုတဲ့နှစ်သက်လူလာမှုမုန်းတယ်ရှိတယ်ဆိုတာကလည်းနှစ်သက်မှုချစ်ခင်မှုကလေးရှိလို့ချစ်တတ်တဲ့ လောဘတရားတွေရှိနေတော့တဲ့သူကြောင့်မို့ကြည်စရာကောင်းတာတွေဖြစ်တော့တစ်ဖက်ကမုန်းစရာကောင်းတာတွေမုန်းတော့တာဘောသူကຢာကကြည့်ရင်ဒေါသကြည့်တော့တာပဲမုန်းချအတအာယုံများနဲ့လူလားတည်းလူလားတာကြောင့်ဖြစ်လာတယ်ဌာနကြောင့်ဖြစ်လူလားနှိမ့်သက်မှုချစ်ခင်မှုကြောင့်ဖြစ်လာပြီယာစီရံ အဲဒီလိုလားဖြစ်တဲ့မှုဖြစ်ခင်မှုလည်းဘယ်ကလာတော့ဆိုရင်ကြံစီမိလို့ပဲတဲ့ချစ်စရာနေခြင်းဒါလေးကကောင်းတယ်ဟွာလေးကကောင်းတယ်ဒီလူကချစ်စရာကောင်းတယ်အဲဒီကြံစီမှုလေးရှိလို့အဲဒီကြံစီမှုကြောင့်ချစ်စရာကောင်းပြီးတော့ကိုချစ်မှုနှိမ့်သက်မှုတွေဖြစ်လာတာကိုကြံစီမိလို့မြညာကလည်းကြံကြားကလည်းကြံနာယသဒုတိယက အဲဒီကနေချစ်စရာဖြစ်အောင်လို့သူကြားလာတော့ချစ်မှုတွေဖြစ်လာတာတဲ့လိုလားတလီကြံစီတံချက်ရမှဆွဲချေတယ်လွဲ၍အဲဒီလိုကြံနေတာကလည်းပဲချက်ရပုံကြီးချက်ပြီးတော့စဉ်းစားဆင်ခြင်နိုင်အောင်လို့မှတ်သားထားတဲ့ပညာလေးရှိတယ်တဲ့မြညာကနေပြီးမှတ်ထားလိုက်ကြားရကနေပြီးမှတ်ထားလိုက်မှတ်တတ်နေတယ်ဆိုတာပေါ့ဘုရားရာဒီမှာကောသာကအပန်းတွေကို

ကြားရတယ်မှတော့နောက်ပြန်စဉ်းစားပြီးတန်လေးကဒီလိုပဲပြောတဲ့စကားလုံးလေးတွေပါလေးတွေတိုင်းပြန်ထွက်ဒါတော့ချဲ့ရမှဆွဲချီတယ်လွဲ၍တဲ့ချဲ့ပြီးတော့ပုံကြီးချဲ့ပြီးတော့จิตစရာတွေဖြစ်လာအောင်မုန်းစရာတွေဖြစ်လာအောင်လို့ပုံကြီးချဲ့နေအောင်ပြန်ပြီးစဉ်းစားလိုက်လို့ရှိရင်ပြင်တကားလဲအဲမူလကတည်းကပြားပေါ်ပြီးတော့ အကျယ်ကျက်ပြီးတော့ချစ်စရာမုန်းစရာတွေဖြစ်ပွားသွားအောင်လို့အမှတ်သားထားလိုက်တာတွေရှိတယ်တဲ့မှတ်တမ်းတင်လိုက်တာတွေအဲ့ဒါတွေကြောင့်လေဒါရေးကြည့်ရတယ်မြင်ရကြရတာနေမှတ်တမ်းတင်လာအဲ့ဒါတွေကခြေတယ်ပဲသူကစတာသူကစတာခြေရမဆွဲခြေတယ်လွဲ၍ပပ္ပစ္စပညာသင်္ခါရပပ္ပစ္စပပ္ပစ္စအကျယ်ကျက်ရတဲ့တရားတွေနဲ့ ရှင်တွဲတဲ့အမှတ်ပညာအကျယ်ချဲ့ဖို့ရာမှတ်သားထားတဲ့ပညာလေးပပိစ္ဆပညာသင်္ခါအဲအဲ့ဒီတရားတွေအကြောင်းရှိပါတယ်တဲ့ချဲ့ရမှာဆွဲချေးတယ်လွဲ၍သင်ကဲသင်္ခါဖြစ်ရပါသည်တစ်သင်္ခါတစ်သင်ဖြစ်လာပပိစ္ဆပညာချဲ့နိုင်အောင်လို့မှတ်သားထားမိလို့ဉာဏ်စီတယ်ဉာဏ်စီလိုက်တော့ ရှင်းမှုဖြစ်လာတယ်ရှင်းမှုဖြစ်လာတော့ရှင်းစရာနဲ့မုန်းစရာနှမျိုးကွဲလာတယ်ရှင်းစရာမုန်းစရာတွေရှိနေတော့အိဒါမစ္စရိယာဖြစ်အိဒါမစ္စရိယာဖြစ်တော့ကိုယ်လိုမကြည့်ရတဲ့ဆင်းရဲဒုက္ခတွေနဲ့တွေ့ရတော်သည်တဲ့အာသင့်သင့်ဖြစ်လာဖို့သင်္ကဲသင်္ကာဖြစ်ရောပါရီတိုင်းဆိုကြအောင်လေ ကာမဘုံသာကာမဘုံသာနတ်လူများတို့နတ်လူများတို့ကောင်းသာပြေဝါကောင်းသာပြေဝါဝေယံပလရေဝေယံပလရေအင်းမြချမ်းသာအင်းမြချမ်းသာဒီလိုပါလေဒီလိုပါလေအိဇာမစ္စေအိဇာမစ္စေသူရှုပ်ပွေ၍သူရှုပ် ကင်ကြီးမကြဆင်းရဲရသည် လစစ်မြေမူလစစ်မြေသူအကြောင်းစစ်တော်သူအကြောင်းစစ်တော်မုန်းချစ်အပ်သာမုန်းချစ်အပ်သာအာယုံများနှင့်အာယုံများနှင့်လူလတလီလူလတလီဉာဏ်စီတရာဉာဏ်စီတရာကျဲ့ရမှာဆွဲကျဲ့ရမှာဆွဲခြေတယ်လွဲ့၍ခြေတယ်လွဲ့၍သင်ကဲသင်္ကာသင်ကဲသင်္ကာခြေရိုးပါသည်

အာယုံပြုနေအောင်ကျက်ပြီးစဉ်းစားဆင်ခြင်နိုင်အောင်လို့မှတ်သားမိရဲ့တဲ့များနေမှတ်ထားလိုက်ကြားနေမှတ်ထားလိုက်နာယသဒုတိယမှတ်ထားလိုက်သိကုမယာနေမှတ်ထားလိုက်အဲဒီတော့မှတ်ထားလိုက်တဲ့ပပင်စပညာကြောင့်နာပြန်ပြီးတော့စဉ်းစားကြံစည်လာတာကိုကြံစည်တဲ့ဝိတက်ဖြစ်လာတယ်ဘုံမူလဘုံတိုင်းပြန်ပြီးတော့ပေါ်လာအဲဒီတော့ ကြံစီတဲ့ဝိတက်ဖြစ်လာတော့ကြံစီကြံစီရာကနေပြီးတော့ချစ်စရာဖြစ်လာတော့ဟောခြင်းမှုနှစ်သက်မှုလိုလားမှုသာနာပြည့်တာအဲဒီခြင်းနှစ်သက်မှုရှိတော့ကိုချစ်စရာနဲ့မုန်းစရာနှမျိုးကွဲတော့ချစ်စရာမုန်းစရာရှိတော့ဣဒာမစ္စရိယာဖြစ်ဣဒာမစ္စရိယာဖြစ်တော့ကိုမတွေ့ရင်လည်းဘေးရန်ဆင်းရဲဒုက္ခတွေနဲ့တွေ့နေကြသည်ဒီတော့

၆ပြာတော်အရထင်သမျှကိုမှားကြသဖြင့်ဒါလေးကဘုံညတ်တဲ့တာလေ၆ပြာတော်အရထင်သမျှကိုမှားကြသဖြင့်မမိသင်းဆောင်မိသင်းဆောင်၍မောင်ပြင်းကလမ်းမှရသည်မုတ်ချချမ်းသာရေးပေသည်၆ပါးတော်အရသင်ပေါ်လာတဲ့အာယုန်တွေကိုရှုကြမှတ်ကြတဲ့ရှုလိုက်မှလိုက်တော့အပြင်ဓွား၆ပါးပေါ်တိုင်းပေါ်တိုင်းနေ ယုံတရားနံတရားတွေသဘောတဘာဝအမှန်လေးတွေသိအောင်လို့ရှုမှတ်ပါတဲ့မရှုမှတ်လို့ရှိရင်ပပိစ္ဆပညာဆိုရဲခုနကျက်နိုင်အောင်မှဆွဲတဲ့ပညာကိုရောက်သွားလိမ့်မည်အဲ့ဒီမရောက်ခင်ကိုမြင်ပြီးတာနဲ့ရှုလိုက်ရပြီးတာနဲ့ရှုလိုက်နာပြီးတာနဲ့ရှုလိုက်စားပြီးတာနဲ့ရှုလိုက်တွေ့တိပြီးတာနဲ့ရှုလိုက်ဒီကုသနာကြံစီပြီးတာနဲ့ရှုလိုက်သွားကြောက်ပါပေါ်တိုင်းပေါ်တိုင်းရှုမှတ်နေရအခု ယောဂီပုဂ္ဂိုလ်တွေတရားထုတ်ရတယ်အဲ့ဒါလုပ်နေရဒါပဲရည်ကြည်တာပဲမြင်ပြီးပြီးချင်းရှုမှုနဲ့ပဂရိပိမှုနဲ့နှစ်ခုရှိတယ်အဲမရှုနိုင်တဲ့ပုဂ္ဂိုလ်တွေပဂရိပိမှုတိုင်းပြီးပါလားမယုပလာပိမှုပေါ်တယ်ဒါကတော့သံဃာအနာမတက်ကဘဝဆက်ဆက်ကသီယောသီစဉ်တိုင်းပြီးနေလားအဲသီယောသီစဉ်တိုင်းပြီးနေတော့ ချစ်စရာဆိုရင်ချစ်စရာအနေနဲ့ပဲမှတ်ထားရတာမုန်းစရာဆိုရင်မုန်းစရာအနေနဲ့မှတ်ထားရတာအဲဒါနောက်ပြစဉ်းစားကြည့်တဲ့အခါကျတော့ချစ်စရာလေးတွေပေါ်လာတယ်မုန်းစရာလေးတွေပေါ်လာတယ်အဲလောဘဒေါသတွေဖြစ်ကိလေသာတွေမှဖြစ်လာအဲဒါမဖြစ်စီခြင်းလို့ရှိရင်မြင်ပြီးပြီးရင်မှချူလိုက်မှရမှာပေါ့မြင်တဲ့သဘောလေးပဲတစ်ပါးလေးပဲမြင်ပြီးတာတွေက ယ်လိုပဲမြင်ရတဲ့အာယုံကဘယ်လိုပဲမြင်ရဌာနလေးကဘယ်ဘယ်လိုပဲဆိုတာသိအောင်ဒါဆိုသူစဉ်းစားမနေရပါဘူးမြင်တာလေးမှတ်လိုက်ရုံမှမြင်မြင်နဲ့မှတို့တူကြားရင်လည်းကြားတာလေးမယူမမလို့ရှိရင်အဲဒီကြားရကနေပြီးတော့သူကဆက်စဉ်းစားမှဒါလေးမှတ်ထားပြီးတော့နောက်ပြန်စဉ်းတဲ့ခါကျစဉ်းစားတဲ့ခါကျတော့အဲဒီအပန်ကြားရသည်ကိုလူမမြင်ရစေကမဟုတ်ဘူးလေအပန်ကြားလို့ရှိရင်ဒီအပန်လေးနဲ့သူက ဒါယောက်ျားပဲမိန်းမပဲဖြစ်လာတယ်ဆိုတာကြားတော့နားတဲ့အတန်းလေးဟိုမှာပုံသားမပါပါဘူးအကောင်းထဲဘာမှမပါဘူးလက်တွေခြေတွေကောင်းနေမျက်နှာတွေဘာမှမပါဘူးဒါမှမဟုတ်အတန်လေးကြားတာနဲ့ဟုတ်လားမြို့ဝင်ပြကြစကြည့်ကြဟောညာကြီးတိတ်တိတ်မှလမ်းသွားနေတဲ့လူတွေနားထောင်ကြည့်ပြီးဥစ္စာအတန်လေးကြားရုံနဲ့သူပြီးနေတယ်သူကဒါယောက်ျားပဲမိန်းမပဲဆိုတာတော့စိတ်ထဲကမှားလိုက်တယ်ပဲယူရကြည့်တယ်ဆိုပြီးတော့မဟုတ်ဘူးဖြစ်စေဟုတ်ပြီဖြစ်စေပဲဗျာ

အဲ့ဒီမရောက်အောင်ပါကြောက်ပြားတော်အရာသင်သမျှကိုမှတ်ကြသဖြင့်ဘာကြောက်ပါမှာသင်ပေါ်လာသမျှတွေလာမှမှန်ထောင်တာဟုတ်လားမှန်ထောင်တာတော့လမ်းဖြတ်သွားတဲ့လူဖြတ်သွားရင် လူထင်မယ်ယထာကြသွားရင် ကားဖြတ်သွားရင်လည်းကားထင်မယ်နွားတွေကဖြတ်သွားရင်လည်းထင်မယ်ကိုယ်ကြသွားလည်းထင်မယ်ဘာကြီးရှိကဖြတ်သွားရင်အကုန်လုံးကြီးထင်ပါမှာအဲ့ဒါလိုပဲ ဓွားကြောက်ပေါင်းနဲ့ထင်ပေါ်လာတဲ့အာယုန်တွေသဘောတရားတွေအဲ့ဒါတွေကိုရှုပါတဲ့အမှန်တိုင်းတရားဒီတရားလေးတွေကသူဖိုက်တာနဲ့သူဖြစ်ပြီးချင်းချင်းပြောက်သွားတာမမြဲတာတွေရှိတယ်ပဲအနိစ္စမမြဲတဲ့တရားတွေဒုက္ခဆင်းရဲတွေပဲဘာမှအကုသိုလ်တရားတွေမဟုတ်အနာတ္တပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားများတွေကြီးတယ်ပဲအဲ့ဒါတွေအမှန်တိုင်းသိအောင်တော့ကျောက်ပြားတော်ရာအထင်မြတ်ကိုမှားကြတဲ့ပြင် သင်းရှောင်မမီသင်းတဲ့ဥစ္စာတွေလည်းရှောင်ရလိမ့်မယ်တဲ့မမီဝဲသင်းတဲ့ဥစ္စာတွေအာမကုသင်းတာတွေရှောင်ရလိမ့်မယ်မီသင်းဆောင်ရမီဝဲသင်းတာတွေမီဝဲရလိမ့်မယ်မမီသင်းရှောင်မီသင်းဆောင်၍မှောင်ပြင်းကလမ်းမှရသည်မုတ်ချချမ်းသာရေးပြီအဲဒီမှောင်ပြင်းလိုက်လို့ရှိရင်အာချမ်းသာရေးတယ်သာတို့ သံဃာဘွားဆက်ဆက်ကဒီလိုမယုတ်ဖလာနေမြဲနေလာတာပဲမပြင်းတော့ပါဘူးဆိုရင်လည်းမပြင်းမဲနေရင်လည်းရတာပါပဲသူစားတော့မပြင်းမဲနေရင်လည်းဒီလိုပဲဆင်းရဲတွေမတွေ့ကြမဲနဲ့တွေ့နေရမှာအဲဆင်းရဲတွေမတွေ့ရင်လို့ရှိရင်ဆင်းရဲချင်းချင်းလို့ရှိရင်တော့ပြင်ရလိမ့်မယ်ရှင်ဘယ်နဲ့ပြင်ရမလဲအခုလည်းပြင်ရမှာဖြစ်ပေါ်တယ်ဖြစ်ပေါ်တယ်လေရှုမှပြီးတော့ပြင်ရအခုယောဂီတွေသမဏေကြောင့်ဝင်ပြီးတရားထုတ်နေတာ ပြင်းနေတာပြင်းနေတာလေဥသာမြင်နိုင်ကြတဲ့အကုန်လုံးမရှိမှနိုင်သေးခင်ဟောဘိုက်ကပေါင်းလိုက်ပိန်လိုက်ဆောင်းနဲ့လောက်ကြတာတွေတရားစပြီးတော့ရှုမှတယ်ခြေတဲနေရတယ်ပေါင်းနေပိန်နေပေါင်းနေပိန်နေပေါင်းလိုက်ဘိုက်ကသိသိတာပဲပိန်ကဘိုက်ကသိသိတာပဲတရားနေပြီးတောင်းတဲ့သဘောတင်းတဲ့သဘောလှူကြတဲ့သဘောလေးတွေပဲထက်ကတွေ့ထိအဲဒီတွေ့ထိလေးတွေကရှုရတာ မရှိရင်ဒါကဘာဖြစ်လို့ဆိုငါးပိုက်ပဲငါပဲဒီလိုဆွဲပြီးကြောက်လာတယ်အဲ့ဒီမြဲအောင်လို့ကုသ။ပေါင်းတဲ့အခါမှာတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောဒါပဲငါရဲ့သူ့ရဲ့ယောက်ျားမိန်းမဒီမှာမရှိဘူးသူက။တောင့်တာတင်းတာတောင့်တာတောင့်တာပဲတင်းတာတင်းတဲ့သဘောပဲလှုပ်တာလှုပ်တဲ့သဘောပဲ။ပြင်းတဲ့အခါလည်းဒီတိုင်းပါပဲ။ ဒီတော်ဒီတောင်းတာတင်းတာလှုပ်ရှားတာလေးတွေဟာသူခိုက်တာတဲ့သူတောက်ပြီးပြောက်တာတင်းပြီးပြောက်တာဖောင်းတာဟာဘိန်းတော့မရှိတော့ဘူးဘိန်းတာလည်းဖောင်းတော့မရှိတော့ဘူးအဲဖောင်းကိုင်းမှာပဲဖောင်းတာရှိတယ်ဘိန်းကိုင်းမှာပဲဘိန်းတာရှိတာအကြမ်းသာပြောတာဖောင်းကိုင်းမှာတော့အဆင်းဆင်းရှိတယ်တရွေ့တရွေ့တခါလဲဖောင်းတက်လိုက်ဖောင်းတက်လိုက်ဖောင်းတက်လိုက်ဒီကြီးဒီကြီးဒီကြီးကနေကြီးကနေတက်လာတာရှိတယ်ဒါကတော့ဟောမှတ်ကားသာပုဂ္ဂိုလ်ရမသိသေးဘူးသမာဓိညာအားကောင်းလာတဲ့အခါကျတော့ ညာတော်ရင့်နေတဲ့ပုဂ္ဂိုလ်ကတော့ဒါပြီးတယ်မှာဒီကြီးကြီးနဲ့ခါတဲ့တက်တက်တက်တက်ပြီးတော့ပြုတ်ပြုတ်သွားပိနေတဲ့ခါမှလည်းဒီနဲ့ကြကြသွားတာတစ်ခုချင်းတစ်ခုချင်းပဲအခုမကသာပုဂ္ဂိုလ်တွေကတော့ကြာမြင့်ပြီးမှတော့ဖောင်းတဲ့ခါမှာပိန်တာမရှိဘူးပိန်တဲ့ခါမှာဖောင်းတာမရှိဘူးအဲဒါတော့ပြီးမှာပဲအဲဒုက္ခိတနဲ့တွေ့ရှိတာအဲကိုယ်တဲ့ခါမှာကိုယ်တယ်ကိုယ်တယ်မှာဓမ္မရိညာရင်းတဲ့ခါကျတော့ကိုယ်တာလည်းတရွေ့တရွေ့မရဘူး အဲခုစကားသာပုဂ္ဂိုလ်ကတော့ကိုကွေးတဲ့အခါမှာတည်ငြိမ်နေတဲ့သဘောမရှိဘူးဟုတ်လားလက်ကကွေးတယ်ကွေးတယ်ဆိုတော့ပထမငြိမ်နေတာမရှိတော့ဘူးသူကလှုပ်အဲတော့ကြတော့တက်တနည်းအားရသွားတဲ့အခါကျတော့အဲဒီမှာကြည့်ရင်လည်းကြည့်ရဆိုရင်ကောင်းတယ်ပြင်တယ်မှာပြမှာအဲဒီမှာလှုပ်ရှားတာမရှိတော့ဘူးအဲဒုက္ခိတတဲ့လူဖြစ်ပေါ်နေတာလေးဖြစ်ပြီးကြောက်သွားတာမမြဲတာလေးတွေပဲရှိတယ် မြင်အဲ့ဒါတွေကနိုင်လာလို့ရှိရင်နောက်ကြတော့မြင်တာတွေကြားတာတွေဟလာသိကုစဉ်းစားကြံစည်တာတွေဘုရားကညောင်းတာပူဇနာခြင်းခက်ခဲတာဝေဒနာတွေဝါမျက်ဝမ်းသာတာတွေအဲစိတ်မစိတ်မချမ်းသာတာစိတ်ပူတာတွေနှလုံးမသာတာတွေစသည်ဖြင့်အကုန်လုံးလျှောက်ပြီးမှနောက်ကြတော့ဒါတွေအကုန်လုံးသူ့ခိုက်တာနဲ့လည်းဖြစ်ပြနေတယ်မမြဲတဲ့တရားကြီးတွေပဲဒါလိုသိရမှာအဲဒီလိုသိတာရင်ဒါလမ်းတော်တော်မှားလာပြီလမ်းတော်တော်မှားလာပြီ အဲဒီကမမြဲတာသည်ဆင်းရဲတွေဖြင့်ပုဂ္ဂိုလ်သားတရားမှုတဲ့အနတ္တသဘောတရားတွေပဲသိပြီးတော့ဝိပဿနာညာဆင်းနေတဲ့နောက်ဆုံးကြလို့ရှိရင်ယုံနာသင်္ခါရတွေဆင်းရဲတွေငြိမ်းတဲ့နိဗ္ဗာန်တရားဆိုတာတွေ့သွားမှာအဲဒီမှာလမ်းမှရောက်သွားနေရာမှာလမ်းမှရောက်သွားမှာအဲဒီရောက်သွားမှာဆင်းရဲကတည်းငြိမ်းမှာအဲဒီရောက်သွားလို့ဝါထုဝါဒါကြောင့်မောင်ပြင်းကလမ်းမှရသည်တဲ့မုတ်ချချမ်းသာ၏အခုလောကချမ်းသာကြီးတွေဆိုတာကတော့တခဏချမ်းသာကြီးတွေပါ ဒါလည်းပဲမလုပ်ရင်တော့ဒီလိုရပါတယ်ဒါတွေလည်းပဲလောကချမ်းသာရေးတွေကလည်းပဲစာရေးတော်ရေးနေရေးထိုင်ရေးမပြည့်စုံပြည့်စုံအောင်ဒါလည်းလုပ်ရတာပါပဲလူတိုင်းလူတိုင်းလုပ်သိလုပ်ထိုက်တဲ့အလုပ်ပါပဲဒါပေမဲ့လို့အဲ့ဒီချမ်းသာရေးကတော့သင်္သာဝရချမ်းသာလိမ့်မယ်လို့မဟုတ်ဘူးသူကတော့ဒီတသက်တဲ့ဘဝလေးတွေ့တော့ပဲအခု ဖြစ်တိုင်းဖြစ်တိုင်းရှုမှတ်နေတာကဓွား၆ပါးပေါ်တိုင်းပေါ်တိုင်းနေကအမှန်နဲ့သိအောင်ရှုမှတ်နေတဲ့အလုပ်ကတော့ကျင်းသံဃာလုံးချမ်းသာရေးဒီချမ်းသာရေးအောင်မြင်ထားမြောက်သွားလို့ရှိရင်နောက်ဘယ်တော့မှသူကဆင်းရဲဒုက္ခမတွေ့တော့ဘူးတခါတည်းဆင်းရဲတွေငြိမ့်အကုန်လုံးတခါတည်းငြိမ့်တော့ဒါမုချချမ်းသာရေးပဲ ကြိုက်ဆိုရမယ်ကာမဘုံသာနတ်လူများတို့ကောင်းစာပြေဝါဘေးရန်ပလျက်အင်းမြချမ်းသာဒီလိုပါလေဣဒ္ဓမစ္စေသူရှုပ်ပွေ၍ ဆုံးဝေ၍ခြင်းကြီးမကြခြင်းကြီးမကြဆင်းရဲရသည်ဆင်းရဲရသည်မူလစင်မြေမူလစင်မြေ အကြောင်းစစ်သောအကြောင်းစစ်သောမုန်းချစ်အပ်သာမုန်းချစ်အပ်သာအာယုံများနှင့်အာယုံများနှင့်လိုလားတလီလိုလားတလီကြာစီတရာကြာစီတရာကျဲ့ရာမှဆွဲကျဲ့ရာမှဆွဲခြေရဲလွဲ့၍ခြေရဲလွဲ့၍သင်္ကဲစင်ငါသင်္ကဲစင်ငါ ယိုပါရီယိုပါရီတောက်ပြရွာယာတောက်ပြရွာယာသင်္မမြကိုသင်္မမြကိုမှတ်ကြသဖြင့်မှတ်ကြသဖြင့်မမီရင်ဆောင်မီရင်ဆောင်မီရင်ဆောင်၍မီရင်ဆောင်၍မောင်ပြင်းကမောင်ပြင်းကလမ်းမာယာသည်လမ်းမာယာသည်မုတ်ချချမ်းသာရေးပေ၏

ဖြစ်စရာမုန်းစရာတွေရှိနေလို့ဖြစ်စရာမုန်းစရာတွေကလည်းဘာကြောင့်ရှိရတယ်ဆိုရင်ဒီဘာလည်းပဲဌာနဆိုတဲ့ရှင်းနေတဲ့တတ်တဲ့လောဘရာဂရှိနေလို့ဒီဌာနရာဂလောဘကလည်းဘာကြောင့်ဖြစ်ရတယ်ဆိုတော့ဒါကလည်းပဲကြံစီမှုဖြစ်စရာကောင်းအောင်လို့ နှစ်သက်စရာကောင်းလို့ကြံစီတဲ့ဝိတက်ရှိနေလို့ဒီကြံစီမှုဝိတက်ကလည်းဘာကြောင့်ဖြစ်ရသလဲဆိုတော့အဲကြံစီနေအောင်လို့မှတ်သားမှုရှိခဲ့တယ်တဲ့ပပ္ပစ္စပင်ညာအကျယ်ချက်ပြီးတော့ကြံစီနေအောင်လို့မှတ်သားမှုပပ္ပစ္စပင်ညာလေးရှိခဲ့လို့တဲ့နေနိုင်ကြတဲ့ဓဝါချက်ဝါပေါ်တိုင်းပေါ်တိုင်းကိုပြန်စဉ်းစားလို့ရှိရင် ဖြစ်စရာနေရာချင်းပြန်နိုင်အောင်အကျယ်ဖြစ်လာအောင်ခဏကြာရကနေပြီးတော့လူပေါင်းကြီးပါကြီးပေါ်လာအောင်ဒီတရားတော့ပြန်နိုင်တော့ညွှန်လို့ကြံနေအောင်မှတ်သားမှုလေးကြီးရဲ့အဲဒါကြောင့်ဆိုတော့အကြံမင်းကသဘောပေါက်တယ်အဲဒီတော့လူရင်းကအညာကတော့ဖြင့်ပပ္ပိသပညာအညာပဲ ဒီပါပိစပညာလေးကင်းအောင်ကျင့်မှုကလိုးနေတာပဲဘယ်နဲ့လုပ်ကျင့်ရပါမလဲလို့ဆိုတာသူသဘောပေါက်ပြီးတော့လည်းမြတ်စွာဘုရားမေးတယ်ကထာမတိပါနောပဏာမာရိတာဘိက္ခုပပိစပညာသင်္ခါသာရုပ္ပနိရောဓဂာမိနေပฏิပဒံပฏิပန္နောဟောတိဗန္တိဘုံတော်ကြည်တော်မြတ်စွာဘုရားဟာမာရိတာမာရိတာ ဘုန်းတော်ကြည်တော်မြတ်စွာဘုရားကထာပฏิပါဏောဘယ်ကဲ့သို့ကျင့်သည်ရှိတော်ဟာဘယ်ကဲ့သို့ကျင့်တော်ဘိက္ခုယာမိဘိက္ခုတန်ရာတွေကိုရှုမြင်သောပုဂ္ဂိုလ်ဒီကထာပฏิပါဏောဘယ်ကဲ့သို့ကျင့်သည်ရှိတော်ပပ္ပစ္စပညာသင်္ခါနိရောဓဘာဝပဂာမိနိပฏิပဒံပပ္ပစ္စပညာတရားစုဤချုပ်ရာ သင့်လျော်သောနိဗ္ဗာန်သို့ရောက်စေနိုင်သောပပိသပညာတရားသူတို့၏ချုပ်ရာနိဗ္ဗာန်သို့ရောက်စေနိုင်သောထိုနိဗ္ဗာန်နှင့်သင့်လျော်သောအကျင့်ပရိပါကိုပฏิပန်တော်ကျင့်သည်ဟောတိဖြစ်ပါသည်မြတ်စွာဘုရားအဲဒီပပိသပညာတရားသူချုပ်တဲ့ကင်းတဲ့ငြိမ်းတဲ့

အာသဝိဒါဘာမမီဝဲမမီဝဲကောင်းသောဒေါမနတာကိုလည်းဟော၏ဒေဝနာမိန်နသိရှင်ပြီးသောတရားမြင်ဥပေက္ခာမိဟာငါသည်ဥပေက္ခာမိရဲ့လိလိရှုမှုဥပေက္ခာကိုလည်းဒုဝေရဏနှစ်ပါးပြအားဖြင့်ဝရာမိဟော၏ဒေဝိဒါဘာမိမိဝဲအမိဝဲကောင်းသောဥပေက္ခာကိုလည်းဟော၏အာဒေဝိဒါဘာမိမိဝဲအမိဝဲကောင်းသောဥပေက္ခာကိုလည်းဟော၏သာဓုပါဠိကြည့်တယ်ဘုန်းကြီးအနေပေးကြတယ် တို့ယုတ်ကတော့သောမနတဟာဝမ်းမြောက်ဝမ်းသာမှုကမြူဝဲကောင်းတာလည်းရှိတယ်မြူဝဲကောင်းတာလည်းရှိတယ်ဒီလိုဟောတယ်သောမနတနှလုံးမသာမှုဆိုတာလည်းမြူဝဲကောင်းတာရှိတယ်မြူဝဲကောင်းတာရှိတယ်ဒီလိုဟောတယ်ဥပေက္ခဆိုတဲ့လိလိရှုမှုကလည်းပဲမြူဝဲကောင်းတာမြူဝဲကောင်းတာနှစ်မျိုးရှိတယ်လို့ဟောတယ်ဒါပဲလို့

အဲတော့ကြီးကကြားမင်းသဘောကျပုံကပြိဿသမုပ္ပါအစဉ်လေးတွေမှာသို့ဆိုအောင်နဲ့ဒါတွေကကျဲ့နိုင်အောင်မှဆွဲထားမိ၍ကြာစီနိုင်သည်တဲ့မြင်နိုင်ကြတဲ့နေကပေါ်လာတဲ့အာယုန်တွေကိုမှတ်တမ်းတင်ထားမိလို့ပေါ်လေကြာပြီးတော့ကြာစီနိုင်တာကိုချစ်စရာတွေဖြစ်လာအောင်ကြာစီနိုင်တာကြာစီမိရလိုလားနှစ်တဲ့ပြီကြာစီမိတော့အဲဒီအာယုန်ကြာစီတော့လိုလားနှစ်တဲ့မှုတွေဖြစ်လာတာဘောချစ်ချစ်မှုတွေ င်းမှုရှိရင်တစ်ဖက်ကလည်းမုန်းမှုတွေရှိတော့တာပဲလိုလားနှစ်သက်၍ဖြစ်စရာမုန်းစရာရှိရသည်တဲ့လိုလားနှစ်သက်လာမှတော့မှလိုလားနှစ်သက်ရတဲ့အာယုံဖြစ်စရာဖြစ်မလိုလားမနှစ်သက်ရတဲ့အာယုံကမုန်းစရာဖြစ်နှမျိုးကွဲလာဖြစ်စရာမုန်းစရာတွေရှိနေ၍မနာလိုမှုဝတ္တမှုများဖြစ်ပေါ်လာသည်အဲဖြစ်စရာမုန်းစရာတွေရှိမှတော့မုန်းတဲ့ပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့မနာလိုမှုဝတ္တမှုတွေဖြစ်တယ်ဖြစ်စရာ စိစိချမ်းသာတွေဂုဏ်သိမ်းတွေအကြောင်းပြုပြီးတော့လည်းမနာလုံးမဝန်တို့မှုတွေဖြစ်တယ်။မနာလုံးဝန်တို့မြရရှိနေ၍ဘေးရမကင်းမဲ့ဆင်းရဲဒုက္ခရောက်နေကြသည်။ဣဒ္ဓမစီယကြီးတို့ဒုက္ခရောက်နေကြသည်။ဒါတော့အရင်းမြစ်ကဘယ်သူတို့ဆိုတော့အဲဆင်းရဲဒုက္ခဖြစ်ပေါ်ဖို့ရအရင်းမြစ်ကချက်နေအောင်မှဆွဲထားမိတဲ့ဟာလေပဝိသပညာလေး။ သို့ဖြစ်၍ဆင်းရဲဒုက္ခမုတ်ချကင်းလိုလင်ဖြစ်နိုင်အောင်မဆွဲတာမူပပစ္စပညာချုပ်ငြိမ်းအောင်ကျင့်ရမည်ဒါကြားမင်းသဘောပေါက်သွားပုံလေးကြင်လာလေးဆွေးအောင်လေဖြစ်နိုင်အောင်မဆွဲထားမိ၍ဖြစ်နိုင်အောင်မဆွဲထားမိ၍ဉာဏ်စီနိုင်သည်ဉာဏ်စီနိုင်သည်ဖြစ်နိုင်အောင်မဆွဲထားမိ၍ဖြစ်နိုင်အောင်မဆွဲထားမိ၍ဉာဏ်စီနိုင်သည် ကြံစီမိ၍လူလာနှစ်သက်သည်ကြံစီမိ၍လူလာနှစ်သက်သည်လူလာနှစ်သက်၍လူလာနှစ်သက်၍ဖြစ်เสียမုန်းเสียရှိရသည်ဖြစ်เสียမုန်းเสียရှိရသည်လူလာနှစ်သက်၍ သူသာစေ၍ဆရာမုန်းဆရာရှိရသည်ဆရာမုန်းဆရာရှိရသည်ဖြစ်ဆရာမုန်းဆရာတွေရှိနေ၍ဆရာမုန်းဆရာတွေရှိနေ၍မနာလိုမှုဝန်တုံမှုများဖြစ်ပေါ်လာသည်ဖြစ်ဆရာမုန်းဆရာတွေရှိနေ၍ဖြစ်ဆရာမုန်းဆရာတွေရှိနေ၍မနာလိုမှုဝန်တုံမှုများဖြစ်ပေါ်လာသည်မနာလိုမှုဝန်တုံမှုများဖြစ်ပေါ်လာသည်မနာ နာလိုမှုဝန်တော်မှုများရှိနေ၍နာလိုမှုဝန်တော်မှုများရှိနေ၍သိရမကင်းပဲဆင်းရဲဒုက္ခရောက်နေကြရသည်မနာလိုမှုဝန်တော်မှုများရှိနေ၍နာလိုမှုဝန်တော်မှုများရှိနေ၍ ဘေးရာမကင်းပဲဘေးရာမကင်းပဲဆင်းရဲဒုက္ခရောက်နေကြရသည်ဆင်းရဲဒုက္ခရောက်နေကြသည်တို့ဖြစ်၍တို့ဖြစ်၍ဆင်းရဲဒုက္ခဆင်းရဲဒုက္ခဘုချကင်းလိုလင်ဘုချကင်းလိုလင်ကျင့်နိုင်အောင်ကျင့်နိုင်အောင်မဆွဲထားမှုမဆွဲထားမှုပပင်းစပညာပပင်းစပညာချုပ်ငြိမ်းအောင်ကျင့်ရမည်ချုပ်ငြိမ်းအောင်ကျင့်ရမည်တို့ဖြစ် ဖြစ်၍ဆင်းရဲဒုက္ခဆင်းရဲဒုက္ခမုတ်ချကင်းလိုလင်မုတ်ချကင်းလိုလင်ကျက်နိုင်အောင်မှဆွဲထားမူဝေဒနာမှဆွဲထားမူပပင်စပညာပပင်စပညာချုပ်ငြိမ်းအောင်ကျင့်ရမည်ချုပ်ငြိမ်းအောင်ကျင့်ရမည်ဘာလို့ဆိုပြန်ချုပ်ငြိမ်းအောင်ကျင့်ရမယ်ဆိုတော့ဘယ်လိုကျင့်ရမလဲဆိုတာကိုကြားမင်းကမေးတယ် ဘယ်သို့ကျင့်ကပပင်စလုံးဝချုပ်သည်နည်းဆိုဘယ်သို့ကျင့်ကပပင်စလုံးဝချုပ်သည်ဘယ်သို့ကျင့်ကပပင်စလုံးဝချုပ်သည်ဘယ်သို့ကျင့်ကပပင်စလုံးဝချုပ်သည်မိဝဲသင်သာမသင်သာဝမ်းသာနှမျိုးဤမိဝဲသင်သာမသင်သာ သာသမျိုးဒီမိဝဲသိနာမသိနာဝါသာသမျိုးဒီမိဝဲသိနာမသိနာဝါသာသမျိုးဒီအဲဝါသာမှုကမိဝဲသိနာလည်းရှိမမိဝဲသိနာလည်းရှိတယ်မြတ်စွာဘုရားဟောတယ်နှလုံးမသာဥပိ္ခာခွဲပါနိရူရီနှလုံးမသာဥပိ္ခာခွဲပါနိရူရီ လလုံးမသာသိတာဆွဲပါသည်သူသည်လလုံးမသာသိတာဆွဲပါသည်သူသည်အဲနှလုံးမသာတဲ့ဒေါမနသာလည်းပဲဒီလိုပဲနှမျိုးခွဲပါမိဝဲတဲ့နာကတမျိုးမိဝဲတဲ့နာကတမျိုးဥပေက္ခာကလည်းပဲဤလူခွဲပါမိဝဲတဲ့နာကတမျိုးမိဝဲတဲ့နာက6မျိုးပေါ်တယ် ဝမ်းမြောက်ဝမ်းသာတာကမြွယ်သင်တာမမြွယ်သင်တာနှစ်မျိုးနှလုံးမသာတာကမြွယ်သင်တာမမြွယ်သင်တာနှစ်မျိုးဥပေက္ခာကလည်းမြွယ်သင်တာမမြွယ်သင်တာနှစ်မျိုးအလုံး6မျိုးရှိတယ်အဲဒါမမြွယ်သင်တာဘယ်ဟာတော့ဆိုအကုသိုလ်ပွားတဲ့ဥစ္စာကိုမမြွယ်သင်တာပဲမြွယ်သင်တာဘယ်ဟာတော့ဆိုကုသိုလ်ပွားတဲ့ဟာမြွယ်ဖို့ပဲ အကုသိုလ်ပွားပဲကြောင်ကြကုပွားမိဖို့ဒီဆိုရမယ်အကုသိုလ်ပွားအကုသိုလ်ပွားပဲကြောင်ကြပဲကြောင်ကြကုပွားမိဖို့ဒီကုပွားမိဖို့ဒီအကုသိုလ်ပွားအကုသိုလ်ပွားပဲကြောင်ကြပဲကြောင်ကြကုပွားမိဖို့ဒီကုပွားမိဖို့ဒီအကုသိုလ်ပွားပဲကြောင်ကြ

သူအကြောင်းပြုပြီးတော့ကုသိုလ်တွေပွားမယ်ဆိုရင်ဒီဝဲရမယ်လားပဲလို့အတူတူပဲဤလိုကျင်ကပါပင်စာလုံးဝချုပ်သည်ဒီလိုကျင်လို့ကျင်ပါပင်စာတရားတွေအကုန်လုံးချုပ်သည်ဤလိုကျင်ကဤလိုကျင်ကပါပင်စာပါပင်စာလုံးဝချုပ်သည်လုံးဝချုပ်သည်ဤလိုကျင်ကဤလိုကျင်ကပါပင်စာပါပင်စာလုံးဝချုပ်သည် ဒီလိုရှင်ကဗဗိသဒုဝါဒုတိဒီလိုရှင်ကဗဗိသဒုဝါဒုတိဒီလိုရှင်ကဗဗိသဒုဝါဒုတိအဲ့ဒါအကြမ်းမင်းမေးတော့ပပ္ပစ္စပညာပပ္ပစ္စတရားစုကြီးခြုံငင်းအောင်ရှင်းမှုအကျင့်ဤမြတ်စွာဘုရားဟောတယ် အခုကာလလူတွေအသိနေဆိုရင်တော့ပုံမဲကွာနေဘာမှကိုနားမလည်နိုင်ဘူးသူကကက်တာကတော့ဘုခေတ်ကာလတုန်းကအသုံးနှုံးတွေကလည်းပဲတစ်မျိုးဖြစ်နေပါလိမ့်မယ်ပြီးတော့တရားကလည်းပဲသူကညာထက်တဲ့ပုဂ္ဂိုလ်ဆိုတော့ရသော်ဗျာဒီလိုဟောရင်နားလည်တော့လို့ဒီလိုဟောထားတယ်လူဒီသနာမိဝဲတဲ့လား မိဝဲဖို့မမိဝဲသင်တာမမိဝဲဖို့ရာဟာကိုမိဝဲသင်တာလည်းပဲရှိတယ်မမိဝဲသင်တာလည်းရှိတယ်ဟုတ်လားဒေါမနတာဝါမျက်ဝါသာမှုကမိဝဲသင်တာမမိဝဲသင်တာရှိတယ်ဒေါမနတာနှလုံးမသာမှုကလည်းမိဝဲသင်တာရှိတယ်မမိဝဲသင်တာရှိတယ်ဥပေက္ခာကလည်းပဲမိဝဲသင်တာမမိဝဲသင်တာနှမျိုးရှိတယ်မြတ်စွာဘုရားဒီလိုဟောတယ်ဒီလိုဟောတယ်ဆိုလို့ရှိရင်ဘုရားတရားက မြွေးတင်တာကိုမြွေးပါလို့ဒီလိုအဓိပ္ပာယ်ရှိပါတယ်သူကရင်းရင်းလေးပဲတရားဒီတိုင်းနှလုံးသွင်းရမယ်ဒီတိုင်းနှလုံးမသွင်းရဘူးလို့တည်းရဲ့ဟောတဲ့ခါကတော့ဒီလိုကြည့်တော့ကြည့်ပါသို့သောနဲတယ်အဲဒီမြွေးတင်တာတွေပြောလိုက်လို့ရှိရင်ဒါတွေမြွေးရမှာပဲမြွေးတင်တာပြောလိုက်လို့ရှိရင်အဲ့ဒါတွေမမြွေးရဘူးဆိုတာ အဲ့ဒါကိုနားလည်ရတယ်တရားနာတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားတရားမှာဟိုတုန်းကဒီလိုပဲနားလည်ရတယ်အဲ့တော့မြွေတဲ့ဥစ္စာကဘယ်ဟာပါလဲလို့ဆိုတော့သောမနာတံပါဒေဝနာမိနာတုဝိရဏဝရာမိသေဝိတဗံအတဝိတဗံပိတိဣတိစေတံဥဒ္ဒံဣတိခောပနိဒံဥဒ္ဒံဂိစေတံပဋိစ္စဥဒ္ဒံ ဇေဝနာမိန်နာတို့ရှင်ဖြစ်တော်သူကြမင်းသောမနာတံပါဇေဝနာမိန်နာဒုဝိရဏဝရမိသေဝိတာဗံအသေဝိတာဗံပိတိသောမနာတကိုလည်းငါနှမျိုးဟောသည်မိဝဲအားသောသောမနာတကိုလည်းဟောသည်မမိဝဲသောသောမနာတကိုလည်းဟောသည်ဟူ၍ဣတိဧတံဤစကားကို ကိဉ္ပတိစ္စဘယ်လိုအကျဉ်းနေဘက်ကိုရည်ရွယ်၍ဥဒ္ဒံဟောပါသနည်းဟုမူကားအဲသောမနာသာမိဝဲရတယ်ရှိတယ်မမိဝဲရတယ်ရှိတယ်လို့ငါခေါ်ခဲ့ပြီးအကျဉ်းအကျဉ်းညို့ဟောခဲ့တယ်အဲ့ဒါဟာအကျေအားဖြင့်ဘယ်လိုနည်းတွေရည်ပြီးတော့ဟောတယ်ဆိုလို့ရှိရင်တဲ့ကျေချက်ပြီးဟောမယ်ပေါ့လေကျေချက်ပြီးဟောမယ်လို့ဆိုလိုပါတယ် ယံစေစဉ်ညာသောမနာသံဣမမေသောမနာသံသေဝတောအကုသလဓမ္မာဝရဏိကုသလဓမ္မာပရိဟာယံတိကုသလဓမ္မာပရိဟာယံတိတိသေဝရူပံသောမနာသံနတဝိတာဗံယံစေစဉ်ညာဣမစေမံသောမနာသံဣမစေ

ေဝရူပံသောမနာတာဤသို့သဘောရှိသောသောမနာတာဝါတာမှုကိုနာသေဝိတာဘမမီဝဲအားအဲဒီသေသောမနာတာတစ်ခုမီဝဲနေလို့တဲ့ဒီသောမနာတာကိုမီဝဲဆိုဒီသောမနာတာရှင်းနေတာပေါ့လေလားမီဝဲဆိုတာဟိုလောကတော့မီဝဲတယ်ဆိုတာသုံးဆောင်တယ်စားတော့တယ်နောက်မီလို့ရှင်းတယ်ပြီးတယ်အဲလူလူချင်းချင်းဆိုလို့ချင်းမိကိုယ်တယ်အားကိုယ်တယ်ဘယ်လိုကြည့်တာပေါ့ အခုသောမနာတာကတော့ကိုပြင်မဲ့မှာရှိတာမဟုတ်ဘူးကိုယ်တည်းကဖြစ်နေတာပဲကိုယ်တည်းစိတ်တည်းကဖြစ်နေတာဒီဥစ္စာကတော့ပြင်မဲ့ကအရာဝတ္ထုမျိုးတော့မဟုတ်ဘူးမိဝဲတယ်ဆိုရင်မိမိတဏ္ဍာဖြစ်နေတာပဲဖြစ်နေတာကိုပြောတယ်အဲဒီသောမနာတာဖြစ်ခံလို့ရှိရင်တဲ့ဒီသောမနာတာမျိုးဖြစ်အောင်အားထုတ်နေလို့ရှိရင်ဖြစ်ရင်ဘာဖြစ်တယ်ဆိုတော့အာဟုသူတွေပွားတယ်ကုသိုလ်တွေလည်းဆုံးယုတ်ကုန်တယ်ဒီလိုသိရလို့ရှိရင် သောမနာတာမပြီးဝဲနဲ့မဖြစ်စေနဲ့လို့ဆိုလိုတယ်ဒီသောမနာတာမျိုးမဖြစ်စေနဲ့ဖြစ်အောင်မလုံးနဲ့ဟုတ်လားဖြစ်နေလို့ရှိရင်လည်းနောက်ထပ်ပြီးတော့ဆက်ပြီးတော့မဖြစ်စေနဲ့ပယ်ရမယ်လို့ဆိုလိုပါတယ်လို့ရှင်းနာပါပါအောင်လို့သူပါဠိလေးနဲ့ပြီးတော့မှဘုံညာအိဗေပြပြောမယ်ဒါတော့လည်းနားမလည်သေးဘူးဤမံသောမနာတံဤဝါမျက်ဝတ္တမှုကိုဒေဝတာမိဝေသောမင်္ဂအား

ဆုပ်ယုတ်ကုန်တာပဲအကုသိုလ်တွေနေပါကုန်တယ်ကင်းကုန်တယ်ကုသိုလ်တရားတွေပွားများလာတာပဲလို့ဒီလိုသိရလို့ရှိရင်အဲ့ဒီလိုသောမနာတာဝါညဝါသာမှုကိုပြီးပဲပါတယ်ဒါလည်းဒီလိုသောမနာတာမိမိတဏ္ဍာဖြစ်စေပါလို့ပြောတယ်ရှင်းအောင်လုပ်ရမှာလားဟုတ်လားအဲ့ဒါပါပဲသူကနာမြှွဲပုံမမြှွဲပုံလေးရတာပဲအဲ့ဒါမမြှွဲရတဲ့

ကေယပိဒသောမနတရေကာမဂုဏ်နေအိမ်ကိုမှီသည်ကာမဂုဏ်ဆိုတာကာမဘုံသာသတ္တဝါတွေရဲ့နေအိမ်နဲ့တူတယ်ကာမဘုံကသတ္တဝါတွေဟာကာမဘုံအာယုန်တွေကြီးတဲ့စိတ်ကူးနေရတာကိုဒီအာယုန်တွေနဲ့ပြောနေတာဒီအာယုန်တွေပြင်မဲ့တဲမထွက်ဘူးတဲလည်းမထွက်ခြင်းဘူးဒီထဲမှာပဲလူတွေကကိုယ်အိမ်နဲ့ကိုယ်နေရတာပဲ နေပူတဲ့အခါဆိုလို့ရှိရင်ချင်းအိမ်ထဲမှာနေနေမပူအောင်မိုးရွာတဲ့အခါလည်းပဲအဲနေမိုးမကျွအောင်လည်းအိမ်ထဲမှာနေရဘေးရန်တွေရှိလို့ရှိရင်လည်းဒီလိုပဲအိမ်ထဲမှာနေရအိမ်ပြင်ကိုထွက်လို့နေရမကြောက်မထွက်ချင်ဘူးအဲ့ဒါတော့ပဲကာမဘုံမှာတ attva တွေရဲ့စိတ်ကကာမဂုဏ်အာယုန်နဲ့နေတာပဲဒီနေ့လုံးကာမဂုဏ်အာယုန်နဲ့စိတ်ကူးနေရတာဟုတ်လားကာမဂုဏ်ဆိုတာဘာတော့ဆိုရင်

အာယုံပြုပြီးဝမ်းမြောက်ဝမ်းသာမှုတွေဖြစ်ရတယ်ဖြစ်တော့ဘယ်လိုဖြစ်တော့ဆိုအာယုံ6ပါးနဲ့စပ်ပြီးတော့ဖြစ်ပါတယ်အာယုံ6ပါးနဲ့စပ်ပြီးတော့တထကတမာနိသဂေယသီတာနိသောမနာတာနိသာရတို့

သကုဝိညာဏရူပနာဣဒနာကန္တနာမနာပါနာမနောရမနာလောကမိတာပိသယုတ်တာနာပတိလာဘာဝပတိလာဘာတောသမနုပသတောဘုဝေဝါပတိလာတာပုဗ္ဗာတိတံနိရုဒ္ဓဝိပရဏတံသမနုတရာတောဥပိဇတိသောမနာတံယံဧဝရူပံသောမနာတံဣဒံဟောဇတိဂယပိတံသောမနာတံယူပါယောကာမဂုဏ်နဲ့စပ်ပြီးတော့ဝမ်းမြောက်ဝမ်းသာမှုဖြစ်ဖို့

အသုံးဆောင်တွေပါပဲဖြစ်ပေါ်တယ်အဲ့ဒီမှာရှိတဲ့လှလှပပဆင်းယူပါယုံတွေပန်းတွေဥယင်တွေတော်တွေတောင်းတွေအဲမြို့တွေရွာတွေအခြေအနေတွေအဲ့ဒါတွေအများကြီးရှိပါတယ်အဲ့လိုဆင်းယူပါယုံတွေရှိတယ်တဲ့လဲဝလဲစားတွေရွှေတို့မူရွှေတို့အဲ့ဒါစိန်တို့ကြောက်တို့စတွေချင်းပရိနေတော်လဲကောက်တွေရှိတာပေါ့အဆင်းယူပါယုံတွေချွေရံပရိသတ်တွေအပေါင်းဖော်တွေစတွေအများကြီးရှိပါတယ်ဒီမြင်ရတဲ့ဥစ္စာတွေ

သက်ကြီးသက်ပဲအသောအစာဝတ္ထုပစ္စည်းတွေရောချွေရနေအကုန်လုံးကိုပြောတာဟုတ်အကုန်လုံးပြောတာတွေရတယ်။အင်းကိုပြည့်စုံနေတဲ့အသင်းအကြောင်းပြုပြီးတော့ตายဝယ်ဖြစ်တဲ့ဟာတွေဘုရားအကုန်ပေါ့ဟာလူယောက်ျားမိန်းမပုဂ္ဂိုလ်တွေလည်းပါတယ်အချွေရနေလည်းပါတယ်အဝတ်အစားတွေလည်းပါတယ်အသင်းအစားတွေလည်းပါတယ်အိမ်တို့ဘာလို့စသည်ဖြင့်အသုံးဆောင်တွေလည်းပါတယ်အကုန်လုံးပဲဗျာ။ အဲလောလောဘဘတင်းနေတဲ့အကြောင်းပြုပြီးတော့နှိမ့်သက်စရာသာစရာဖြစ်တဲ့သက်ရှိတဲ့မဲ့ဝိထုတွေအဲ့ဒါတွေအိဋ္ဌာနာလူချင်းစရာတွေမရသေးရင်ရအောင်ရှားတဲ့ဥစ္စာတွေရပြီးလို့ရှိရင်အဲ့ဒီဥစ္စာလေးကိုလူလားနှိမ့်သက်ပြီးတော့နေရတဲ့ဥစ္စာတွေကန္တာနာမြစ်တဲ့ဆရာတွေမနာပါနာစိတ်လုံးတိုးပွားကြတယ်သိရွှင်စီရတယ်ဒါလေးစဉ်းစားတဲ့စဉ်းစားတဲ့စိတ်ကတည်းကပျော်တဲ့စိတ်ကလေးကတည်းက ကြွရရရဖြစ်ညာလို့စီရပဲတဲ့မနောရမနာစိတ်နှလုံးပျော်မွေ့စီရစိတ်ပျော်စီရလေးစိတ်ပျော်စီရတဲ့စိတ်ကျဉ်စီရတဲ့နှမျိုးရှိတယ်မကောင်းတဲ့အာယုန်တွေစဉ်းစားပြီးရင်စိတ်ကပြင်းသွားစဉ်းကူမစဉ်းစားကြဘူးအဲ့ဒီပဲလှဲ့ကုန်မလှဲ့ကြဘူးအဲကောင်းတဲ့အာယုန်လေးတွေကြားတဲ့စိတ်ကတခါတည်းသွားတယ်မကောင်းပါနဲ့တားထားလို့မရဘူးသူကသွားတယ်ဒီမှာ မြမမြင်လို့ဘောသူကစိတ်ကခရခရသွားနေတယ်ဒီအယုံမျိုးတရားထုတ်ရများတရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကကိုယ့်အကိုသိသိတယ်တရားထုတ်ရင်လည်းတရားဖောင်းနေပြင်းနေမှောက်စိတ်ကလေးကသွားတယ်ကိုကြိုက်တဲ့အယုံလေးသွားကြပြီတခါတည်းတော်တော်နဲ့မသိဘူးအတော်ကြာမှစိတ်ကူးစမ်းလို့တော်ပြီးနေမှသတိရလို့သူမှတ်ပြီးတော့ပြန်လာရတယ်ကွာနောက်ရှုလို့မှလို့သမာဓိညာတော်အားကောင်းလာပြီဆိုတော့စိတ်ကလေးသွားတိုင်းသွားတိုင်းပြီးတယ် သွားရတာနဲ့ပြီးတယ်သွားရတာနဲ့ပြီးတယ်ကြားတော့မသွားနိုင်ကြဘူးသူကဒီလေးအဲ့ဒီအားလေးမသွားနိုင်အောင်ဒီလိုနိုင်တော့တော့အဲ့လိုအဲ့ဒီလိုလူချင်းတဲ့ဆရာအယုံနဲ့စိတ်ကူးတွေဖြစ်နေတဲ့နေရာကာလမှာလို့သမာဓိကအားသိမကောင်းသေးဘူးအားသိမကောင်းသေးဘူးဒီအားကောင်းလို့ဒီလိုပဲသက္ကတကရှုမှတ်နေရတယ်ကြားတော့နိုင်တော့ပါလေအဲ့ဒီတော့မနောရမနာစိတ်နှလုံးပျော်စရာတွေစိတ်ပျော်စရာစိတ်ချွတ်စရာတွေ စိတ်ဟာဘလောက်ကြောင်ပျော်တော့ဆိုလို့ချင်းဒီလိုအာယုံနဲ့အာရုံပြုနေရတော့ချင်းအိယာမှမသိစားမှမသိဒီလိုလည်းပျော်ရတယ်ဟာလားဒီလိုလည်းပျော်ရတယ်ဒီနေ့ကတော့ဘာမှမသိဘူးပြောတယ်မိုးကုတ်ကြောင်းနဲ့စပ်ပြီးတော့ပြောတာမိုးကုတ်ကြောင်းအဲဒီကတတိယအခုမဟုတ်ပါဘူးအရင်ကပါကြောက်ကောင်းတစ်ခုရလာတော့တခါလဲသဝဲပေါ်တင်ပြီးတော့ဒါလေးကိုစဉ်းစားဘယ်လိုကိုလေးရမလဲ

မဲသူကလည်းပဲသူကစိတ်ဖွဲတာဒါလည်းမနေ့လေးမသိမှမသိဘူးသူကလည်းလုံးနေတာသူကအိယာမှမသိဘူးသူကလည်းသူပြောနေတာသူပွဲတယ်ကြည်လာတော့သူပြောစရာမလိုဒါတော့သိတင်ကြတယ်ပွဲရတယ်ခါတယ်လင်းအောင်လို့ကြည့်ကြတာပဲอืมအော်အခုရုပ်ရှင်တွေပါတယ်ဆိုတော့စိတ်ပြောစရာတွေဘောသူသာတခါတယ်အဲနှစ်နာရီသုံးနာရီ အချိန်ကုန်မှမသိကုန်သွားတာသူကမထွက်ကျင်သေးဘူးဟိုကပြီးပြီဆိုလို့သာထွက်ရတော့တာကသိကပြောနေတယ်မှာမဲ့တွဲဘောလုံးပွဲသွားကြည့်တဲ့ပုဂ္ဂိုလ်လည်းရှိမှာပဲဒုနေမှာပါပဲလို့ပြောကြရတယ်အများကြီးပါပဲအဲဒီလိုစိတ်ပျော်မွေ့စရာအာယုန်နေတဲ့အခုကတော့အဆင့်ရှိတယ်အမှန်မပါသေးဘူးသူကတစ်ခုချင်းတစ်ခုချင်းဘုရားခွဲဟောတယ်အဲဒီအဆင့်ဝတ္ထုတွေမြင်လို့ကြည့်လို့ကောင်းတဲ့အဆင့်ဝတ္ထုတွေ အဲ့ဒါတွေအကြောင်းပြုပြီးတော့တဲ့ပฏิလာဘာဝပฏิလာဘာတော့သမနုပါဒတော့ရနေလို့ရှိရင်ပြည့်စုံနေလို့ရှိရင်ငါရပါပြီလေပြည့်စုံပါပြီလေလို့အဲနှလုံးသွင်းပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်တယ်ကိုပြည့်စုံနေလို့ရှိရင်ဟောမှာရွှေတွေဟုတ်လားရွှေတွေရလာတယ်ငွေတွေရလာတယ် နော်လည်းလည်းကိုလည်းစားရရလာတယ်အချွေရနေရလာတယ်အပေါင်းဖော်အိမ်အိမ်သားတွေရလာဒီလိုဟာတွေပေါ့လေအဲ့ဒါတွေရလာတော့ဩဒါလေးခဏခဏတော့စဉ်းစားနေသဘောကျနေတယ်ဒါလေးစဉ်းစားပြီးဝမ်းမြောက်ဝမ်းသာတွေဖြစ်တယ်အထူးအချင်းရကစားပြည့်စုံကစားမှာဒါတွေဝမ်းမြောက်ဝမ်းသာမှုတွေသိဖြစ်တာတယ်လို့လားနောက်ကြတော့ယူတော့တော့ဘယ်တော့မှဖြစ်ဘူးအဲရကစားမှာဝမ်းမြောက်ဝမ်းသာတွေသိဖြစ်တယ်ဒါပြည်လာပါပြည်လာပါတော့သူလုံးဝစားတော့ သောမနာသာဝါသာမှုဖြစ်သည်တဲ့ဒီခါကာလမှာစိတ်ညစ်မရှိဘူးသာစိတ်ကပျော်လို့စိတ်ချမ်းသာလို့ဝန်သာပြီးတော့နေတဲ့ခါလဲอืมအဲ့ဒါဟာဂေဟပိဒကာမဂုဏ်မှီတဲ့ဝါသာမှုတဲ့ဒီဥစ္စာမမှီဝဲရမယ့်ဥစ္စာပဲတဲ့ဒါမမှီဝဲရဘူးတဲ့ဒီဟာကိုမှီဝဲသောအဖြစ်ဒီလိုဝါမျက်ဝါသာမှုတွေ

ဒီသောမနာသားတွေများများကြီးဖြစ်နေလေအာဟုဆိုရင်များများဖြစ်နေတာပေါ့ဒါရင်ပဲကားတယ်တော့ဒီဝါမျက်ဝါသမှုဖြစ်တော့ဒီဝါမျက်ဝါသမှုနဲ့ဆဲပြီးတော့လုံးစင်လောက်ထိုက်တဲ့လူတွေလည်းလိုအောင်ပါဘို့သူသာတကားမဟုတ်တယ်မလိုရတယ်ဦးမယ်อืมဒီထဲမှာဒီရရှိထားတဲ့ကာမဂုဏ်အာယုံလေးတွေတည်မြဲနေအောင်ပြည့်မသိအောင်လည်းဘယ်လိုစောင့်ရှောက်ရမလဲဘယ်လိုထိမ့်သိရမလဲဒီလိုသိကူရတယ်လာရအောင်ပါ အဲတော့အဲဒီဒီမြဲနေအောင်တော့ဒါလေးတွေမပြောင်းမပြေအောင်လို့ဘေးအန္တရာယ်ပေါ်လာလို့ရှိရင်ဘယ်လိုကာကွယ်ရမလဲဟုတ်လားအကုသိုလ်ဒုစရိုက်တွေပါလေကျူရတဲ့ပုဂ္ဂိုလ်ဆိုရင်ချင်းသတ်ဖို့ဖြတ်ဖို့ရတယ်လည်းသူစဉ်းစားရတယ်နဲ့ဒါလေးတွေဒီကာမဘဝအယုံတွေမပြောင်းမပြေအောင်သိသိထားလဲအောင်လို့စောင့်ရှောက်ရေးတွေ

နောက်လိုက်တယ်မလွယ်မကင်းတာတွေလောက်ရမှာဘူးဟုတ်လားဒါဟိုလောကမှာသင်ကြားတာတွေကတော့ရှိကြပါတယ်သူကဟိုဦးသိနေပါတယ်ဘိုင်ကိုရီပါတယ်လည်းရိုက်ပြီးတော့ပြတာတူဘူးပါတယ်သူကဟိုရာကြီးပိုင်းနေပါတယ်မှာဆိုလို့ရှိရင်သူတို့ဒီလူကြီးတဲ့ပုဂ္ဂိုလ်ကနေပြီးတော့ စင်လည်းကောက်လို့ပါလို့ဝေးရအောင်လို့ပေါ့လေဒီဥစ္စာအဲ့ဒါတွေကိုယောက်ျားကိုတိုက်တွန်းတော့အဲမတရားတဲ့နည်းနဲ့ဒီပြစ်ကြလို့တခါတည်းဘေးတို့ကရောက်နေပုံတွေပါလေသူသူကသူတို့ပဲဟိုမှာသာသာရဏိပါလေရိုက်ပြီးတော့ပြရည်သာသနာ့ဣတ္တရတခါလာပြတယ်တွေ့ဟွန်းဒီလိုဟာတွေသူရှိလို့ပြတာပဲလို့ကအဲ့လိုဟာတွေကြည့်ပါလေအဲ့ဒါမိမိနေသေးရတဲ့ကာမဂုဏ်အာယဝတ္ထုတွေနဲ့စပ်ပြီးတော့ဝမ်းမြောက်ဝမ်းသာမှုစိတ်ချမ်းသာမှုလေး တည်မြဲတည်အောင်လို့သူအားထုတ်ရတာနောက်ကလိုက်ပြီးအာဟုဆိုရင်ဝင်လာတယ်အဲဒီလိုပါလေရှိပါတယ်ဒါကြောင့်အာဟုဆိုရင်ပွားတယ်တဲ့ဒါလေးပြီးဝဲသောအားဖြင့်ဒါကြောင့်ဒီဥစ္စာမပြီးဝဲရဘူးတဲ့ဒါလည်းငင်းပြည့်စုံနေတော့ဘုဝေဝါပတိလာရာပုဗ္ဗံဒီတံနိရောဓဝိပရဏတံသမနုတ္တရတော်ပုဗ္ဗေရှိခါကာလကပတိလာရာရခဲ့ဘူးတော့

ပฏิလဒပုဗ္ဗံရာဟုသောနိရောဓံအတိတံလွန်လေပြီးသောနိရောဓံချုပ်လေပြီးသောဝိရဏတဖောပြလေပြီးသောသဗ္ဗတေစီရင်ချမ်းသာကိုသမနုတရာတော်ပြန်လီအောင်မေသောပုဂ္ဂိုလ်အားသောမနာသဝမျက်ဝန္တမှုပြုပစ္စည်းဖြစ်ပေါ်လာ၏အခုလောလောဆယ်ပြည့်စုံတာမဟုတ်သေးဘူးတဲ့ရှိကရှိခါကာလပြည့်စုံခဲ့တာတွေလည်းရှိပါလိမ့်မယ် ဒီကဒီကကာလရခဲ့တဲ့ဒီပါယုံတွေပေါ့အသင်းနေအသင်းယူပါယုံတွေကြီးကယူပါယုံဝတ္ထုတွေပေါ့အသင်းယူပါယုံဝတ္ထုတွေကြီးကငငယ်တွေကတွေ့ကြုံခံစားခဲ့ဘူးသားတွေပြန်စဉ်းစားမိလိမ့်မယ်ခုတော့မရှိတော့ဘူးလေဒါပေမဲ့ခုမရှိပေမဲ့လို့ကြီးကတွေကပြန်စဉ်းစားလိုက်ရင်စိတ်ထဲမှာခုရှိနေတယ်လို့ပဲထင်ရတယ်ခုရှိနေတယ်လို့ပဲစိတ်ထဲမှာဒါကဝမ်းမြောက်ဝမ်းသာတွေပြန်ပြီးတော့ဖြစ်လာ အဲဒီကလည်းပဲဒီလိုကောင်းစားခဲ့တယ်အခုလည်းပဲဒီလိုကောင်းစားနေတယ်ဆိုရင်နှစ်ခုဆိုရင်ပို့ပြီးတော့ကောင်းစားတယ်ဝမ်းမြောက်ဝမ်းသာမှုတွေဖြစ်တာပေါ့အဲဒီဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်တဲ့ဒါကေယသီတသောမနာတာလို့ခေါ်တယ်ကာမဂုဏ်နဲ့စတဲ့ဝမ်းမြောက်ဝမ်းသာမှုအဲ့ဒါမမှီဝဲရဘူးတဲ့ဒါအသင်းအာယုံနဲ့စပြီးတော့ဖြစ်တဲ့ဝမ်းမြောက်ဝမ်းသာမှုတို့အတူအသံအာယုံနဲ့လည်းရှိအနတ်အာယုံနဲ့ရှိတယ်ရတာအာယုံနဲ့ရှိတယ် ရှိကစားတော့ခဲ့ဘူးသားတွေဒီခုစားတော့နေရတာတွေအတွေ့အထိအာရုံနဲ့ရှိတဲ့ရှိကတွေ့ထိခဲ့ဘူးသုံးဆောင်ခဲ့ဘူးသားတွေယခုတွေ့ထိသုံးဆောင်ပြီးတော့နေရတာတွေအဲရှိကစိတ်ကူးစဉ်းစားကြပြီးပြီးတော့ရတဲ့အာရုံတွေအာရုံကောင်းတွေယခုလောလောဆယ်စိတ်ကူးစဉ်းစားကြပြီးပြီးတော့ပေါ်နေတဲ့အာရုံတွေအဲဒါတွေဝမ်းမြောက်ပြဝမ်းသာစရာတွေစဉ်းစားပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်တဲ့တို့ချုပ်ကတော့

ကိုမှဝါသာစရာတွေနဲ့ကြည့်နေဝါသာမှုဆိုတာမဖြစ်ပါနဲ့တားထားလို့လည်းရမယ်တော့မဟုတ်ဘူးသူပြည့်လေဦးမယ်သူကတော့ပြည့်လို့ရှိရင်ဒါတွေကိုလက်သမွေးမထားနဲ့လက်ခံမထားနဲ့ရှုမှတ်ပြီးတော့ပြေပါဘယ်လိုဆိုလိုပါလဲတရားထုတ်တဲ့ပုဂ္ဂိုလ်ကဟိုအထုတ်တဲ့နည်းစီမှနှုံးဝခဲ့ကြီးဝမသာပါနဲ့ဆိုပဲဝမသာနဲ့ဟဲ့ပြောလို့လည်းရတာမဟုတ်ဘူးခဲ့ကြီးပဲသူကအခုတော့တရားထုတ်နေရှိတော့ဝါမြောက်ဝါသာမှုတွေဖြစ်လာရင်ရှုမှတ်ပြီးပြေဖို့ပါပဲဒါပါပဲ သူတရားထုတ်နေဆိုတော့ကောင်းတယ်ပိန်တယ်တိုင်းတယ်ထိတယ်စသည်ဖြင့်အထုတ်နေကိုရှိစုမဲ့သူပြည့်စုံတာလေးအကြောင်းပြုပြီးဝမ်းသာမှုဖြစ်အောင်မှာကိုကြားတယ်ဖြစ်တဲ့ခါရလာကျุမှပြေရမယ်လက်ခံမထားနဲ့အဲလူကြီးဆိုရင်ကြီးတဲ့အလိုက်ဒီဘောဇာရဏတွေစသည်ဝမ်းသာစရာတွေအကြောင်းပြုပြီးဝမ်းသာမှုဖြစ်တယ်အဲဒါကျุမှပြီးတော့ပြေလာရင်လူငယ်တွေဆိုလူငယ်တွေအလိုက်ကိုလူငါဆောင်တာတွေအောင်မြင်မှုတွေအဲသာပြီး Mm. ပညာဘက်ကနေသိမှုနေတဲ့ပုဂ္ဂိုလ်ဆိုရင်ဖြင့်သာပြီးပညာဘက်ကပြည့်စုံတာတွေအမျိုးဘွဲတို့ဘာလို့အောင်တာတွေဘာလို့ဒီလိုရှိတာပေါ့ဒီဝန်တာမှုလေးတွေရှိရတာတော့မဖြစ်နဲ့လို့ဆိုလို့တော့မရဘူးဖြစ်မှာပဲဒါပေမဲ့လည်းအဲ့ဒါလေးတွေကိုတရားထုတ်နေတဲ့အတွင်းတော့ရှုမှတ်ပြီးတော့ပယ်လိုက်ပါတဲ့မပယ်လို့သူကြီးတဲ့ဖြစ်နေရင်တရားမတူဘူးဟောဒီဥစ္စာကုသိုလ်တရားတွေမပွားဘူးအကုသိုလ်တရားတွေပွားနေတယ်ဒါကြောင့်မို့ အဲဒီမမီဝဲအာသာတွေမမီဝဲပါနဲ့လို့ဆိုလိုပါတယ်အဲဒီလောကကြီးအာယုန်နဲ့စပ်ပြီးဝမ်းမြောက်ဝမ်းသာမှုတွေဖြစ်အောင်လည်းအာမထုတ်ရဘူးဖြစ်လာလို့ရှိရင်လည်းလက်မခံရဘူးရှုမှတ်ပြီးတော့ပဲပါဒီအိဗယ်ကိုရသော်ဗျာသောမနာတံပါအတုဝိရဏဝရမိသေဝိတာပါမိအသေဝိတာပါမိအသေဝိတာပါမမီဝဲရတာမီဝဲရတယ်ဝမ်းမြောက်ဝမ်းသာမှုလည်းရှိတယ်လို့ငါပြောပါတယ်တဲ့အဲဒါမမီဝဲရတဲ့ သောမနာတာကြောင့်နားလည်ပြီဟုတ်လားခုတရားထုံးရတဲ့အခါမှာမမီဝရတဲ့သောမနာတာတွေနဲ့မမီဝရတဲ့သောမနာတာတွေဖြစ်လာလို့ရှိရင်လောကရေးရာတွေအိမ်မူရေးရာတွေကာမဂုဏ်ရေးရာတွေအဲဒါတွေနဲ့စပ်ပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေဖြစ်လာလို့ရှိရင်ဒါလက်ခံမထားဖို့ပါပဲကျွတ်မှပြီးပြလိုက်ဖို့ပဲဒါပဲသူက

ဒါတွေကတော့ဝိပဿနာရှုနေတဲ့အခါကာလမှာပြည့်ပြည့်စုံစုံဖြစ်ပါတယ်။ဒါပေမဲ့ဒါက၄မျိုးပြထားတယ်။ပဝိဇာဟိုနဲ့နိသမဝတိနာတဲ့ပဝိဇာဝတိနာတဲ့နုဒတိဝတိနာတဲ့ပထမဇာနာရိဝတိနာတဲ့၄ခုကိုပြထားတယ်။ နေကမဝေပေနကာမဂုဏ်မှကာမဂုဏ်အိမ်မှထွက်ခွာသည်အစွမ်းအပြင်နဲ့ဖြစ်ပြီးကာမဂုဏ်အိမ်မှထွက်ခွာသောအပြင်နဲ့ဖြစ်ပြီးပပိဇာဝေပေနသင်ဟန်ပြုသည်အစွမ်းအပြင်နဲ့ဖြစ်ပြီးအနုဒတိဝေပေနဘုရားကောစသည်အောက်မေ့သည်အစွမ်းအပြင်နဲ့ဖြစ်ပြီး ထမဇာနာရိဝေဒနာပထမဇာအစသည်သွားခြင်းလည်းဖြစ်ပြီးပထမဇာဒုတိယဇာတတိယဇာသုံးခုရှိပါတယ်။အဲဒီဇာနေမှာကောမနာသာပါတယ်။သရုပ်ဒဇာကျတော့ဥပိ္ပခာရိယကောမနာသာမှာပေါ့။အဲတော့နိကမကိုထွက်ခွာတာကာမဝါထွက်ခွာတာ။ထွက်ခွာတယ်။

ကဲဆိုရမယ်ထွက်ခွာရှုပြီးထွက်ခွာရှုပြီးနှုတ်တိသဒံထွက်ခွာရှုပြီးထွက်ခွာရှုပြီးနှုတ်တိသဒံနှုတ်တိသဒံအောက်သုံးဇံအောက်သုံးဇံနုသတိတရံနုသတိတရံအောက်သုံးဇံအောက်သုံးဇံမိယံဝါတာမူ ယံဝန္တာဟုထွက်ခွာရှုပြီးထွက်ခွာရှုပြီးနုဿတိတရံနုဿတိတရံအောက်သုံးဇံအောက်သုံးဇံမိယံဝန္တာဟုမိယံဝန္တာဟုထွက်ခွာရှုပြီးထွက်ခွာရှုပြီးလုံသတိတရာလုံသတိတရာအောက်သုံးဇံအောက်သုံးဇံမိယဝန္တာမူမိယဝန္တာမူ

အင်္ဂါထွက်ပြီးရှင်ပြုမယ်ရာပြုမယ်လို့ဆိုရင်ရှင်ပြုဝယ်ရာပြုဝယ်သောသောပိုင်းကတည်းကကြံစီရတာကိုเจ้าမင်းညို့လို့ထားမမြောက်သေးရင်ဝမ်းမြောက်ဝမ်းသာတွေသိမကြည့်ရတယ်။เจ้าညို့တဲ့ခါကျထားမြောက်သွားပြီဆိုလို့ချင်းရှင်ပြုဝယ်ရံပြုဝယ်သိကူးသိကူးမိတဲ့သိကူးမှုတွေဝမ်းသာရတယ်။နောက်ပြီးတော့

သင်္ကန်းဘယ်လိုဝေါ်ရတယ်ဆွမ်းစားရင်ဘယ်လိုစားရတယ်ဘယ်လိုနေရတယ်ဘယ်လိုထိုင်ရတယ်ဆိုဆရာသမားသုံးပါးအတိုင်းဒါလေးတွေပြုပြင်ပြီးဒီကလာကျင့်ရကျင့်တိုင်းကျင့်တိုင်းတွေဝမ်းမြောက်ဝမ်းသာမှုတွေရှိရမိမိဗီလာစင်ကြအောင်ပြုပြင်မှုတွေအားထုတ်ရတယ်ဆိုရင်ဝမ်းမြောက်ဝမ်းသာရှိရအဲအာဘာဒီစင်ကြအောင်ဆိုပြီးတော့ဒေသနာပြောကြရင်ဒေသနာပြောကြတာလည်းပဲသူ့ဥစားရာကျင့်ဝတ်တွေပဲအဲ့ဒါလည်းဝမ်းမြောက်ဝမ်းသာရှိရအဲ့ဒါ

သောသောကတရားထုတ်ပေါ်စိတ်ကူးနေတဲ့အကြောင်းညှို့လို့ရှင်ဝမ်းမြောက်ဝမ်းသာမဖြစ်ရသေးဘူးအကြောင်းညှို့ပြီးအာထုရတော့မယ်လို့ဆိုခဲခဲချင်းချင်းအကြောင်းရှာပြီးအာထုရတဲ့ပုဂ္ဂိုလ်တွေကပုံပြီးဝမ်းသာရတယ်ဆိုလို့ကူမဟုတ်ဘဲနဲ့သာကြောင့်သက်ဖို့ရတယ်ခါတယ်အာထုရကြောင်းကြပြပါတယ်စိုက်ရအဲကြောင်းကြပြပါတယ်စိုက်တော့အောင်မြင်လာတဲ့ခါကျတော့ဝမ်းမြောက်ဝမ်းသာဖြစ်ရသမဏညောင်းသွားဖို့ရထွက်ဖို့ရ ကျင်ရကျင်ရတယ်။ကြာမိစုဆောင်နေတာလေကြာမိစုဆောင်ရတယ်။အဲလိုကြံစီပြုလုပ်ပြီးတော့နေတော့လဲဝမ်းမြဝမ်းသာတွေဖြစ်ရတယ်ဒီကတော့တရားထုရတော့မယ်ဝမ်းသာတာ။နောက်ပြီးတော့ကမ္မရာကြောင့်လာပြီထွက်လာပြီဆိုရင်လာတဲ့အခါလဲဝမ်းမြဝမ်းသာဖြစ်ရတယ်။အဲအကြောင်းရောက်လို့

ရားအားထုတ်ရတာမှန်ကောင်းတယ်အမှန်အားထုတ်ရခဲ့တဲ့တရားတွေအားထုတ်ရတယ်ဆိုရင်ဝမ်းမြောက်ဝမ်းသာပြည့်ရတယ်အာဒာဣမယာပတိပရာယသရာမရဏမာပရိမုစိတ်သာမိဣမယာပတိပရာယဤတရားထုတ်တဲ့အရှင်ပရိပါရှင်ဇာမရဏမာအိုရခြင်းသိရခြင်းမှ ဝါအိုရရင်တရားချင်းစိုက်သောသံဃာကိုဆင်းရဲပေါင်းမအပ်တာမချွေကံပရိမောစိတ်သာမိလွတ်မြောက်မှာပါတကားဒါတော့လုံးသွင်းပြီးအားထုတ်ရမယ်လို့ဆိုတော့လောကမှာစာရေးတော်ရင်နေထိုင်ရေးအတွက်အလောက်ကင်တွေလုံးကြရတယ်မလွတ်မကင်းတာလုံးကြတယ်အဲဒီလိုလောက်ကင်တွေတော့ဆင်းပြေးနေတဲ့ခါကလာဝန်တာရတယ်ကိုယ်လိုကလေးနဲ့ကိုယ်ဆင်းပြေးနေတော့ဝမ်းမြောက်ဝမ်းသာရှိရတယ် တော့တောင်သူလယ်သမားတွေဆိုတာဆင်းရဲလောက်ရှာကြပါတယ်သူကများတယ်ဒါပေမဲ့လို့သူ့လုပ်ကလေးနဲ့သူဆင်းပြေးနေတဲ့အခါဝန်တာရတယ်သူလည်းပဲဝမ်းမြောက်ဝမ်းသာနဲ့လက်ထွန်းနေတဲ့အခါလည်းသင်းနေပါလေဆိုလို့ပေါက်ဆိုင်နေတဲ့အခါလည်းသင်းနေဆိုလို့သူစားတယ်အမဟာကြကြီးသူစားအဲစဘာတွေပါလေအဲဒီမှာလဲနေတဲ့အခါတွေရှိတဲ့စဘာ

အဲဒီရက်တွေမပြတ်မကွယ်လောက်ပါမှတစ်နှစ်လုံးသာရတော်ရည်လားအကြောင်းညွှန်တဲ့ပုဂ္ဂိုလ်မှပြည့်စုံပါလေတချို့ပုဂ္ဂိုလ်တွေမပြည့်စုံကြကြပါဘူးအဲဒါပြည့်စုံရုံလေးပဲအဲဒါတော့ကလေးအကြောင်းညွှန်စာကိုပဲဝမ်းမြောက်ဝမ်းသာနဲ့လုပ်ရတယ်အခုဝိပဿနာတရားအားထုတ်တယ်ဆိုတာဟာဒီလိုသေးသေးကွေ့ကွေ့မဟုတ်ဘူးတခဏလေးချမ်းသာမှာမဟုတ်ဘူးတဘဝအတွက်တောင်မဟုတ်ဘူး လင်္ကာဆယ်ဘဝအတွက်လည်းမဟုတ်ဘူးသတ္တမရာလုံးအတွက်ပဲတရားအမထုတ်လို့မေတ္တာဖို့တရားယခုဘဝမရဘူးဆိုလို့ရှိရင်မရေသိစ္စာဒိဋ္ဌာဆိုအပေလေးပါးကြာရောက်နိုင်တယ်အပေစင်းရည်နဲ့တွေ့သွားနိုင်တယ်အကြောင်းမညီညွတ်တဲ့ဘဝမှာတွေ့မှာယခုဘဝကသိရင်တော့ကုသိုလ်ကောင်းမှုတွေရှိနေလို့မကြသေးဘူးထားပါတော့ဒါကတော့ယခုဘဝဗုဒ္ဓဘာသာဝင်တွေဆိုတော့သရဏဂုံကုသိုလ်တွေ ၅ပါးသီလဆောင်နေတဲ့ကုသိုလ်တွေဒါနကုသိုလ်တွေအဲဒီချင်းကုသိုလ်တွေလည်းအများကြီးရှိပါတယ်အဲ့တော့ဒီကုသိုလ်တွေကသဝတိယာဖြစ်ပြီးတော့မိမိတို့လိုလားတဲ့လူ့ဘဝနာဘဝတွေဆိုရောက်သွားနိုင်ပါတယ်ဒါကတော့ကျယ်ပြီးတော့စိုးရင်ပြန်မရှိပါဘူးဒါပေမဲ့လို့အဲ့ဒီနောက်နောက်သောဘဝတွေကြတော့ဒီလိုကြီးတဲ့ကုသိုလ်တွေပွားနေမယ်တော့မဟုတ်ဘူးအဲဒီလိုကုသိုလ်မပွားတဲ့အခါအကုသိုလ်ကအားကောင်းသွားတဲ့အခါကာလကြာ အပေလေးပါးဆိုတာကြနိုင်တယ်နေရဒိဋ္ဌာဒိဋ္ဌအပေလေးပါးကြာပြီးဒုက္ခတွေအများကြီးရောက်သွားနိုင်တယ်အဲဒီတော့ဘယ်လေးပါးကြာနိုင်တဲ့ဆင်းရဲတွေဟာအခုဘဝအခုတရားအားထုတ်လိုက်ရင်ကြောင်းညီညွတ်ပြီးသွားရင်မကြဘူးသူသာပါရမီထူးတဲ့ပုဂ္ဂိုလ်ဆိုခုနှစ်လောက်နဲ့လည်းပဲဒီဘယ်လေးပါးကလုံးမြောက်သွားနိုင်တယ် 15ရက်လောက်နဲ့လွတ်မြောက်သွားနေတဲ့ပုဂ္ဂိုလ်ရှိတယ်ရက်20လောက်နဲ့လွတ်မြောက်နေတဲ့ပုဂ္ဂိုလ်ရှိတယ်တလလောက်အားထုတ်ရင်လွတ်မြောက်နေတဲ့ပုဂ္ဂိုလ်ရှိတယ်အဲတလတလကောင်းကောင်းတော့အားထုတ်လို့ရှိရင်တော့လွတ်မြောက်နိုင်တယ်လို့ဘုရားများကတော့တရားယုံကြည်တတ်တယ်ကတော့အဲဆရာသမားပြောတဲ့လေးနဲ့ကြာရဏနာအားထုတ်တလားလောက်တလားကောင်းကောင်းတော့အားထုတ်လို့ရှိရင်ဗေဒီဘာကလွန်မြောက်နိုင်တယ်ဘုန်းကြီးကဒီလိုတစ်ချက်ချက်ယုံကြည်ထားတယ်အဲဒါအခုတရားထုတ်ရတာအောက်ထစ်ဆုံးဗေဒီဘာကလွန်မြောက်မယ် သံဃာဘဝတွေထဲမှာလည်းခုနဘဝတွေပိုလွန်ပြီးတော့ဆင်းရဲဒုက္ခတွေမတွေ့ရတော့ဘူး။ဝေယနာတွေရတဲ့ဆင်းရဲမျိုးတွေမတွေ့ရတော့ဘူး။ဆင်းရဲခါသိခြင်းတဲ့နေပါမကြခင်ရောက်သွားတော့မယ်။ရောက်ညွှန်လို့ရှိရင်တဘဝတည်းလည်းရောက်သွားနိုင်ပါလေ။အဲဒီတော့ယခုတရားတော်ရတဲ့အလုပ်ဟာတသက်တဘဝမဟုတ်တသံဃာလုံးတွေ့သွားမယ်။အပယ်ဆင်းရဲတွေ

915ရက်အတွင်းဒါမှမဟုတ်ရင်လည်းတစ်လအတွင်းပဲဝိညာဉ်နာချင်းသံဃာဝဆင်းရဲတွေကလွတ်မယ်အောက်တစ်ဆုံးအပဲဆင်းရဲကလွတ်မြောက်သွားမယ်သံဃာဝဆင်းရဲတွေကလွတ်မြောက်မယ်ခြင်းဟာကျင်ရတာပဲလို့အာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာရှိရတယ်ဒါဝိပဿနာရှုသည့်သာအဖြစ်ဖြစ်တာပဲဒါပေမဲ့သူကသိတာမဟုတ်ဘူးအဲဒီဝိပဿနာရှုလို့စမှတ်ကားတော့ ဘာမှသိထူးခြားမသိသေးဘူးပေါ့လေဆရာသမားတွေကရှုရမယ်ဆိုလို့ရှုနေရတာပဲလေဥစ္စာ။ပေါင်းနေ၊ပိန်နေ၊ထိုင်နေ၊ကြည့်ရမှားရမယ်ဆိုလို့မှတ်နေရတယ်။ဘာမှတော့ထူတော့မတွေ့သေးဘူး။ကွေးတဲ့အခါကွေးရယ်ကွေးရယ်စမ်းတဲ့အခါစမ်းတယ်စမ်းတယ်မှတ်နေရ။ဘာမှတော့ထူးမတွေ့သေးဘူး။သွားတဲ့အခါမှလည်းပဲညာလန်းနဲ့ဘယ်လန်းနဲ့ကြွတယ်လန်းနဲ့ချတယ်မှတ်နေရတယ်။ဘာမှတော့ထူးတော့မတွေ့သေးဘူး။ဘာမှထူးမတွေ့သေးတော့ဝါညာဝါသာမှုလည်းသိမ့်မဖြစ်လာတယ်လို့ဥစ္စာ။ မှတ်ရမယ်ဆိုလို့မှတ်နေရတာကြည်ရတာပဲနောက်သမာဓိညာတော့အားကောင်းလာတဲ့ခါကျတော့သူသာကြလာတယ်မတိုင်းမတိုင်းအာယုံလေးတွေသိနေအာယုံနဲ့ကတ်ဘဲမှမသွားဘူးသိတယ်ကြားတော့မလွင့်မတိုင်းမတိုင်းသိနေအာယုံမှတ်စရာအာယုံနဲ့မှတ်ပြီးတဲ့စိတ်ကလေးနဲ့ဖောင်းသားနဲ့အသိနဲ့ပိန်သားနဲ့အသိနဲ့ဟာတကားလဲဘဝဖောင်းလိုက်သားနဲ့မှတ်ပြီးသားနဲ့ပိန်သားနဲ့အသိနဲ့တကားကတ်ဖောင်းတာလည်းပဲအာယုံလေးကတရားမှတ်ပြီးတဲ့စိတ်ကလေးကတရားကွဲတယ်

သွားတဲ့အခါမှာလည်းညာလန်းနေပဲလန်းနေကြွတယ်လန်းနေချတယ်မှတော့လှုပ်ရှားနေတဲ့ရုပ်ကတကူမှတ်သိနေတဲ့စိတ်ကတကူသာရှိတာပဲစဉ်းစားနေကြလို့ရှိရင်လည်းပဲအာယုံနဲ့အဲစဉ်းစားပြီးတာနဲ့ဒါနှစ်ခုရှိတာပဲဒီကပုဂ္ဂိုလ်သားတော်ရတော့မရှိဘူးယုံနေတာနှစ်ခုရှိတာပဲလို့ရှင်းရှင်းသဘောကျတယ်ဒါတော့သိရင်ကိုတော့ဖုန်နာလာတယ်ဒါတဲမကြဘူးလားတော့ ကြိုးစားမှရင်တရက်နှစ်ရက်အတွင်းသိနိုင်တယ်ဘယ်လောက်ညာကတော့ဖြစ်ပါတယ်လို့နာယုတ်ပိုင်းခြားသိရတဲ့အဲဒီကနေပြီးတော့အစဉ်တိုင်းကျူးမှသာလို့ရှိရင်အဖြစ်အပျက်ကလေးတွေပေါ်လာတယ်ဖြစ်ပျက်ကလေးတွေဖြစ်ပြီးတော့ကြောက်တာဖြစ်ပြီးတော့ကြောက်တာအဲ့ဒါလေးတွေပေါ်လာတယ်ရူပနာတွေဝအနိစ္စတံဝိရိတဝါ ဝိပရိနာမဝိရာဂနိရောဓဝိရာမဝိပရိနာမဝိရာဂနိရောဓံရူပနာတွေဝနိသတံဝိရိတဝါဝိပရိနာမဝိရာဂနိရောဓံဘုဝေဇေဝရူပဧဒရိသသဗေရေရူပအနိစ္စဒုက္ခဝိပရိနတာတိ ကေဝမေတံယထာဘူတံသမပညာယပတ္တတောဥပ္ပစ္စတိသောမနာသံယံဧဝရူပံသောမနာသံဣရဟုတ်သတိနေကမတိတံသောမနာသံအဲဒီတိုင်းဒီတိုင်းဖြစ်ဖြစ်ကလေးတွေပြီးတော့ပြေလာလိုက်ပြေသွားလိုက်ပြေလာလိုက်ပြေသွားလိုက်ပြီးသွားတော့အော်တို့မသိလို့ပဲဒီလိုဖြစ်ဖြစ်နေတဲ့တရားတွေပဲလို့သဘောကျပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေပြေလာတယ်တဲ့သူကဥရိယပြညာရောက်လာတဲ့ကပြစ်တတ်ပါတယ် ရူပနာတွေဝမျက်စိဖြင့်မြင်ရသောအသင်းယူပါယုံတို့ဤသာလျှင်ဝိပရိနာမဝိရာဂနိရောဓံဟောက်ပြန်ခြင်းပြည့်စည်ခြင်းချုပ်ချင်းစွာသောအနိစ္စတမမြဲသည့်အဖြစ်ကိုဝိရိတဝါကျွမှတ်သောညာဖြင့်ပြီးပြီး၍အာဒါအသင်းမှတ်တဲ့ကမြင်တာမှတ်တဲ့ကမြင်တယ်မှလည်းရိတ်ကနေကြောက်တာမြင်တယ်မှလည်းရိတ်ကနေကြောက်တာပြီးရတာ ဒါကစပြီးတော့ဟိုသိဝါဒသိဉာဏ်နာကိုဒီပြညာကစပြီးပြီးပါတယ်ခုဒေသနာကတော့ဒီယူပါယုံကစဟောတာလို့ယူပါယုံကမြင်တာလေးမြင်တယ်မှပြောက်သွားဆိုတာကတော်တော်ကောင်းမှကိုသိတယ်ဟိုစကားကတော့ဘယ်တော့မသိဘူးဒါပေမဲ့သူဒေသနာစဉ်နဲ့ဘုညာဟောရတာဒီမှာအမြန်ပြီးလွယ်လာကတော့ကြားရကနေကိုသိတတ်ပါတယ်နားကကြားလိုက်မှားလိုက်ကြားတယ်မှားလိုက်ပြောတယ်ကြားတယ်မှားလိုက်ပြောတယ်ဒီကသိတယ်ပြီးတော့ စိတ်ကူးစဉ်းစားတဲ့အာယုံတွေစိတ်ကူးရယ်စဉ်းစားတယ်ဆိုကြောက်ကြောက်ဆိုတာတွေအမှန်သိလွယ်ပါတယ်ကိုကအတွေ့အထိလေးတွေအာညောင်းတာပူတာနာတာကျင်တာကဲကဲတာတွေညောင်းတယ်ညောင်းတယ်ပူတယ်ပူတယ်မှလိုက်ကြောက်ကြောက်သွားတယ်အဲ့ဒါတွေ့ရအဲ့တော့ရူပနာတွေ့ဝပစ္စုပန်ဖြစ်သောယူပါယုံတို့ဤသာလင်ဝိရိနာမဝိရာဂာနိရောဓံ ပြောင်းလဲဖောက်ပြန်ခြင်းပျက်စီးခြင်းချုပ်ခြင်းဥစ္စာကနေသာတမမြဲသည့်ဖြစ်ကိုဝိရိတဝါရှုမှတ်သောညာဖြင့်ပြီးပြီး၍မြင်တယ်မှလိုက်ကြောက်သွားကြားတယ်မှလိုက်ကြောက်သွားနားတယ်မှလိုက်ကြောက်သွားသာသီတယ်ပြီးတယ်မှလိုက်ကြောက်သွားရတာလေးချူတာကျင်တာလေးတွေးကြည့်လေးတွေထိတာလေးတွေဖောင်းနေပင်တွေကစပြီးတော့အထီးတွေကိုထိလိုက်ကြောက်လိုက်ထိလိုက်ကြောက်လိုက်ဟိုထဲမှာရိုးရိုးရတယ်လည်းအများကြီးရှိပါတယ် အဲသိကုသနာကြသေးလည်းအဲ့ဒါလေးပြုတ်ပြုတ်ဆိုတာတွေ့ရတယ်တဲ့6 6ပါးလုံးပါပဲဒေသနာကတော့တစ်ပိုက်ပဲဘုံညွန့်နေအများကြီးညွန့်နေလို့ရှိရင်နားလည်းကျုံနေမလို့တော့ဘုံယူပြအဲ့ဒါမမြဲသည်ဖြစ်ဆိုတာဘာတော့ဆိုဝိပရိနာမပြောင်းလဲသွားတာတဲ့အင်းအစားကရှိနာမရှိဘဲနဲ့ဖြစ်သွားတယ်ဝိရာကပြည့်သွားတာတဲ့ပြည့်သွားပါချုပ်သွားတာပါပဲတဲ့ကျင်းသွားတာပါပဲတဲ့ မြင်ရတဲ့အသင်လေးမြင်ပြီးပြောက်သွားကြားရတဲ့နားလေးကြားပြီးပြောက်သွားနားလည်းနားလေးနားပြီးပြီးပြောက်သွားစားပြီးရတဲ့အရာသာလေးတွေလည်းပဲစားရင်စားရင်နဲ့ပြီးပြီးပြောက်သွားအတွေ့အထိလေးတွေလည်းထိပြီးပြောက်ထိပြီးပြောက်ထိပြီးပြောက်သိကုသနာကြံစီရတဲ့အာယုံလေးလည်းသိကုသနာကြံစီပြီးပြီးကြံစီပြီးတော့ဒီလိုဟာတွေကိုအဲဒီလိုပြောက်လို့လည်းတွေ့ရတယ်အဲဒီအဲဒီလိုရှူရင်းရှူရင်းတဲ့ခါတည်းဒါစဉ်းစားရတာမဟုတ်ဘူးရှူလိုက်ပြောက်သွားတယ်ရှူလိုက်ပြောက်သွားတယ်ရှူလိုက်ပြောက်သွားတယ်ရှူမခံဘူးဟိုမှာတရားတွေက

ဥပ္ပေဇေဝရူပစေကာကာရကအဆင်းယူပါယုံတို့သည်လည်းအိတ္တရိဇယခုမျက်မှောင်၌ရှင်သောအဆင်းယူပါယုံတို့သည်လည်းကောင်းသတိရှိကုန်၏သာပေတေထိုအလုံးစုံသောအဆင်းယူပါယုံဟူသည်များတော်သည်အနိစ္စသင်မမြဲကုန်ဒုက္ခဆင်းရဲကြီးသာရိဝိပရိနာမရမဖောက်ပြန်ပြောင်းလဲခြင်းသဘောရှိသောတရားတို့ပါရကဣတိဤသို့ ဣတိဧဝဤသို့ဧတာဤမမြဲခြင်းဆင်းရဲခြင်းဖောက်ပြန်ပြောင်းလဲခြင်းသဘောယထာဘုဒ္ဓဟူတိုင်းမှန်စွာသမနုပါတာတော်အတွင်းမြင်သောပုဂ္ဂိုလ်အားဉာဏ်သောမနာတအခြင်းဝမ်းမြောက်ဝါသာမှုဥပ္ပစ္စတိဖြစ်ပေါ်လာ၏ဤတာဤဝမ်းမြောက်ဝါသာမှုသည်ကမတိတာသောမနာတံကာမဂုဏ်မှထွက်ခွာမှုကိုမိသောသောမနာတာဝမ်းသာမှု၏ဥစ္စတိခေါ်ဆိုအပ်၏ဒါက ကာမဂုဏ်ကထွက်သွားတယ်ဘာလို့လဲခန္ဓာဟာတော့ကာမဂုဏ်နဲ့ပြီးပြီးတော့ဖြစ်တာဟိုကကာမဂုဏ်နဲ့မဆိုင်ကာမဂုဏ်ကထွက်ကာမှုကိုပြီးပြီးတော့ဖြစ်တယ်ဝမ်းမြောက်ဝမ်းသာမှုတဲ့ကအဲလိုဝိပဿနာရှုတော့ဖြစ်ပြက်ကလေးတွေမြင်တဲ့အခါဖြစ်ပြီးပြောက်သွားတာတွေ့ရတော့ဩတို့ရှိကမသိလို့ပဲရှိကလည်းပဲဒီလိုဟာတွေကြောက်နေတာပဲမမြဲတဲ့တရားတွေပဲ မြင်ရတာတွေမြင်ပြီးကြောက်ကြားတာတွေကြားပြီးကြောက်ဒီလိုတရားတွေပဲလို့သဘောကျအစတုန်းကသူကမြင်ရတာတွေလည်းမြင်နေတာပဲမြင်ရတဲ့အသင်တွေလည်းမြင်မြင်ပြီးတာလည်းမြင်ကြားတဲ့အတန်တွေလည်းမြင်ကြားသိတာလည်းမြင်ဟူလူဒီလူတွေအကုန်မြင်ကိုယ်လည်းမြင်အများအားရှိနေတယ်လို့အောင်းမိနေတာအခုတော့ကျူတဲ့ကျူတဲ့ဟာမြင်ပြီးကြောက်ကြားပြီးကြောက်နားပြီးစားပြီးတွေ့ပြီးကြောက်အာပြီးပြီးကြောက် ဘယ်အောင်ဆိုတကယ်မှတ်ပြီးကြောက်ပြီးပြီးကြောက်မတိုင်းမတိုင်းဟာတကယ်နောက်အမိတကြားမနေဘူးဘာကြံရဘူးတကယ်အကုန်လုံးပျောက်ပျောက်သွားရေကနေရေကနေရေကနေရေကနေပျောက်သွားတယ်အဲဒီလိုတွေ့ရတော့တို့ရှိကမပြီးလို့ပဲဒီလိုမမြဲတဲ့တရားတွေပါလားအခုလည်းပဲဒီလိုမမြဲတဲ့တရားတွေပဲနောင်လည်းဒီလိုမမြဲတဲ့တရားတွေပဲဒီလောကလုံးအကုန်လုံးဒီလိုမမြဲတဲ့တရားကြီးတွေပဲလို့သဘောကျတာပဲ

ကုရိယဗျံဖြစ်ခြင်းပြည့်ခြင်းသဘောကိုသမသတိသုံးသာဤတရောတရောထို့ထိုရှုမှတ်တိုင်းရှုမှတ်တိုင်းသုံးသာတိုင်းသောယုံနာခန္ဓာဖို့မှပီတိပါမုဇ္ဇနှင့်တဝါမြောက်ခြင်းပီတိပါမုဇ္ဇကိုလာပတိရလေတော့ဤအဲယုတ်ကပဲရှုနာကပဲရှုရှုတဲ့အခုတော့ယူပါုံနဲ့ပြနေတယ်ဒီမှာတော့ဒေသနာကဘုန်းကြီးကတော့အကုန်လုံးပြောရတော့မှအကုန်လုံးပြောမှဖြစ်မှာမဟုတ်ဘူးတစ်ခုချင်းပြောနေပြီးမှမဟုတ်ဘူး အဲမြင်ရကရှုလိုက်ကြားရကရှုလိုက်နားရကစားရဘယ်ကရှုရှုပေါ်တယ်အခုအများဆုံးရှုတာကတော့ဖောင်းတာပင်နာဆိုပါတော့ဖောင်းတာရှုလိုက်ပင်နာရှုလိုက်ဖောင်းရကလည်းရိတ်ကနေဆိုပြောက်သွားပင်နာလည်းရိတ်ကနေပြောက်သွားอืมအာထိုင်တယ်ဆိုရင်လည်းရိတ်ကနေပြောက်သွားထိတယ်ဆိုရင်လည်းထိရရိတ်ကနေပြောက်သွားကိုယ်ရဆန္ဒဆိုရင်လည်းအရိဥသာမှရင်ပြောက်သွားစိတ်ကူးတာလေးမှားလိုက်ပြောက်သွားအဲကိုယ်ကညောင်းတာပုဒနာချင်းကခဲတာကတော့ဖြစ်ခဲ့ပါတယ်နာကဲရဖြစ်လို့ရှိရင်လည်းမှားလိုက်ရင်ပြောက်သွားတာတော့ အဲတော့သွားနေတဲ့အခါဆိုလို့ရှိရင်လည်းခြေလမ်းနဲ့ခြေလမ်းနဲ့ကိုကြွတာလှမ်းတာကြားတာမှားရင်မှန်ရင်တခါတည်းပြုတ်ပြုတ်သွားတယ်တွေ့ရအဲလိုတွေ့ရတော့အဲဒီလိုရှုတိုင်းရှုတိုင်းရုပ်ကိုရှုမှတ်ပြီးဖြစ်စေတဲ့နာမ်ကိုရှုမှတ်ပြီးဖြစ်စေရှုတိုင်းရှုတိုင်းကတဲ့ဝမ်းမြောက်ဝမ်းသာမှုတွေရတယ်တခါရှုလိုက်ဝမ်းသာလို့ဝမ်းမြောက်လို့ကိုယ်ပါတခါတည်းကြွလို့ပေါ်လို့မနာနေလို့ကောင်းဟောထိုင်းနေလဲမနာသက်သက်သာထိုင်လို့မနာကောင်း

အဲဒီလိုဖြစ်တယ်တဲ့ဒါပါလို့သမတနာဝိဇာဏတံတန်တို့ဝမ်းမြောက်ဝမ်းသာပိဋိပါဝံသာသည်ဝိဇာဏတံယုံနာဖြစ်ပြကိုမြင်သောပညာရှိတော်၏ဝိဇာဏတံယုံနာဖြစ်ပြကိုမြင်သောယောဂီပညာရှိတော်၏အမတံအမြဲနိဗ္ဗာန်တရားကြီးပါပေ၏ယောဂီပုဂ္ဂိုလ်တွေမှာအမြဲနိဗ္ဗာန်ပဲလို့ဆိုတာနိဗ္ဗာန်တရားပဲပြီးရင်ကင်းတဲ့နိဗ္ဗာန်နဲ့တူတယ်တဲ့ဘာလို့လဲဆိုတော့ ရားထုတ်တဲ့ပုဂ္ဂိုလ်ကသောသောပိုင်းကတော်တော်ပင်ပန်းမအားထုတ်ရတာပဲများပါတယ်မတက်တာဘူးသူကစိတ်တိုင်းစိတ်တိုင်းလိုက်မှနေရတော့တော်တော်ပဲကျူးစွာအားထုတ်ရပါတယ်ကျူးစွာအားထုတ်မှလည်းဖြစ်တယ်ပေါ်တိပေါ်တော့ယောတိယောတော်တွေအားထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်ကုန်မဖြစ်ဘူးလို့သာတချို့ကအင်းတရားအပြီးတော်တာပဲဆိုပြီးတော့လူဟောတာရှိတယ်ပြီးတော်တာပဲဆိုတာကပြီးအားထုတ်တော်တော်တော်တာပေါ့ဒါပေမဲ့လို့ မာဓိညာတော့မဖြစ်ပါဘူးသိုံသိတာပဲလို့ဆိုတာသုတမြညာဖြစ်တာပေါ့အဲတကယ်ကိုခြေတိုင်းခြေတိုင်းယုံနာလေးတွေကိုလိုက်ပြီးရှုပြီးတော့သိမှဒီလိုမှဝိပဿနာညာဖြစ်တာရေးကြည့်ပါလေဒီနေရင်းကိုတကယ်အားထုတ်နိုင်မှဖြစ်တာအဲလိုအားထုတ်တော့သောသောတိုင်းကတော့သူကတော်ပင်မမအားထုတ်ရပါတယ်အခုဒီနေရာရောက်လာတော့ဖြစ်ပြကလေးတွေပြီးတော့ဥရိယပြညာဖြစ်ပြကလေးတွေပဲမနေပြီလာပြီဆိုတဲ့အခါ

ညောင်းညာပင်မနေရာနေပြီးတော့လှဲ့အိပ်ရတဲ့အခါမှာသက်သာသလိုပဲမနာကိုသက်သာတာနေတတ်တယ်နာမနာဖြစ်သွားမောပန်နေရာကပြေးလွှားနေရမောပန်နေရာကထိုင်ပြီးတော့နားနေရတော့မောပန်ကြည့်သွားတယ်လို့ဓမ္မနာကိုသက်သာသွားပါတယ်အဲဒီမှာပိဋိပံမုဇ္ဇတွေပြေးပြီးတော့လာတယ်တဲ့အဲဒီမှာဝမ်းမြောက်ဝမ်းသာမှုတွေကိုမှတ်တိုင်းမှတ်တိုင်းဝမ်းသာနေတာပါလို့ဆိုရင်နေကမတိတာသောမနာသာခေါ်တယ်တဲ့အဲဒီနေကမတိတာသောမနာသာကိုမြှဝဲရမည် ဒါကိုဝိပဿနာနဲ့စပြီးတော့ဒါကိုဆိုတာကဒါတော့ခုနကမိဝဲရတဲ့သောမနာပါလည်းရှိတယ်မမိဝဲရတဲ့သောမနာပါလည်းရှိတယ်မြတ်စွာဘုရားဟောတာမမိဝဲရတဲ့သောမနာပါဆိုတာခုနကပြောတယ်ကာမဂုဏ်နဲ့ဆက်တဲ့သောမနာပါတယ်မမိဝဲနဲ့မဖြစ်စေနဲ့တဲ့ဖြစ်လို့ရှိရင်လည်းမှတ်ပြီးတော့ပယ်ပါတဲ့မိဝဲရတဲ့သောမနာပါတွေဒါတွေရှိအောင်လုပ်ပါတဲ့ခုနကတရားနာဖို့ရာအတွက်သွားလို့ဖြစ်စေနာလို့ဖြစ်စေဝမ်းသာမှုတရားထုတ်ဖို့ရာအတွက်သွားလို့ဖြစ်စေ သွားစေမှာဖြစ်စေတရားထုတ်ရရောက်တဲ့အခါဖြစ်စေဝန္တာမှုအရှင်ဟာပြုရသွားတဲ့အခါရှင်ဟာပြုတဲ့အခါကာလတွေဝန္တာမှုဒီလာတွေကျင့်နေလို့ဝန္တာမှုတရားထုတ်တဲ့အခါကျတော့ဝိပဿနာရှုတဲ့ရှုတဲ့ဝန္တာမှုနောက်ပြီးတော့အခုဝိပဿနာညာအထူးဖြစ်လာတဲ့အခါကာလကျဝမ်းမြောက်ဝမ်းသာမှုဖြစ်ရတာကိုဥရိယပြညာရောက်လာပြီဟုတ်လားအဲ့ဒါမိဝဲပါတဲ့ဒီ မြူဝဲဆိုကိုယ်ရှိမှမြူဝဲလို့ရမှာမရှိဘဲနဲ့သူများဥစ္စာသွားမြူဝဲလို့မဖြစ်ဘူးဟုတ်လားတချို့ကသူများတွေသိအားကိုးတယ်မရနာတဲ့ဆိုသွားပြီးဒီကရဘာလို့ကြံတယ်လောက်ကြတယ်အဲ့ဒါသူများသွားပြီးတော့ကိုယ်ဝယ်ရုံနဲ့ကိုယ်တရားရှင်းမှာမဟုတ်ဘူးကိုယ်ရှင်းမှာရှင်းမှာလို့အရေးကြီးတယ်ကိုယ်ရှိမှဖြစ်တယ်ဘာပဲရှိဖြစ်တော့မုံပဲဖြစ်ဖြစ်စားကြရာကိုယ်ရှိမှစားလို့ရတယ်သူများရှိတယ်စားလို့မဖြစ်ဘူးလဲဝယ်လဲစားလဲကိုယ်ရှိမှဝိုးလို့ဖြစ်တယ်သူများရဲ့ရှိတယ်တွေဝိုးလို့မဖြစ်ဘူး အဲဒါကိုရှိတာမှကိုမြှွယ်လို့ရတာအဲတော့ကိုယ်တဏ္ဍာမြှွယ်ရမယ်ဆိုရင်ကိုယ်တဏ္ဍာပြည့်အောင်လုပ်ရမယ်လို့ဆိုတာအဲဒါကြောင့်တရားမင်းကသာနားလည်တယ်မျိုးသားနားလည်တော့ဒါနှလုံးသွင်းပြီးတော့ကောမနာပါတွေဖြစ်အောင်လုပ်အာထုတာဘောဝိပဿနာရှုပြီးအာထုဒီကနေ့တော့ဘယ်တော့ပဲရမှာပဲဟုတ်လားနောက်နောက်နောက်တစ်ရက်ကြမှာမမီဝဲရတဲ့ဒေါမနတာနဲ့ မမီဝယ်ရတဲ့ဥပိ္ပခါတွေနောက်တင်းကြမှာဟောရမယ်နေနေတော့လည်းနေကြတယ်ကြောင်တော်တော်လေးဒီနိုင်လည်းဒီတော့မှဖြစ်သွားတယ်ကဲဆိုလိုက်ကြအောင်လို့လားကာမဘုံသာကာမဘုံသာနတ်လူများတော်နတ်လူများတော်ကောင်းစားပြေဝါကောင်းစားပြေဝါဘေးရန်ပလျက်ဘေးရန်ပလျက်အေးမြချမ်းသာအေးမြချမ်းသာ မေလိုပါလေသိတာမေစေသူရှုပ်ပွေ၍ခင်ကြီးမကြဆင်းရဲရသည်မူလစဉ်ဖြင့်သူအကြောင်းစစ်တော်မုန်းချင်အပ်သာအာယုံများနှင့် လိုလားတလီဉာဏ်စီရတံတဲ့ရမှဆွဲဒီရဲလွဲ၍သင်ကဲသင်ဟာဒီရိုးပါရီ၆ဖြာတော်ရာ၆ဖြာတော်ရာသင်သည်မြတ်ကို ကြသဖြင့်မကြသဖြင့်မမီးတဲ့ကြောင်မီးတဲ့ဆောင်၍မအောင်ပြင်းကလမ်းမှရသည်မုတ်ချချမ်းသာရေးပေသည်မုတ်ချချမ်းသာရေးပေသည် ဘေသောကျင့်ကဘေသောကျင့်ကပပင်စာပပင်စာလောဝချုပ်တနီလောဝချုပ်တနီမိဝဲတင်တာမိဝဲတင်တာမသိင်တာမသိင်တာဝန္တာနှမျိုးဤဝန္တာနှမျိုးဤနှလုံးမသာနှလုံးမသာပိခာပိခာခွဲပါနိရူရီ မြဲပါသည်သူသည်အကုသိုလ်ပွားအကုသိုလ်ပွားဘယ်ချောင်ရှာဘယ်ချောင်ရှာသူပွားမိကိုသည်သူပွားမိကိုသည်ဤတို့ခြင်းကဤတို့ခြင်းကသဗ္ဗင်္စာသဗ္ဗင်္စာလုံးဝချုပ်တည်းလုံးဝချုပ်တည်းဝဲသင်းတဲ့သောမနာတန်မြူဝဲသင်းတဲ့သောမနာတနှမျိုးပြီးတော့ပါပြီ။ နားလည်းလည်းတော့ပါပြီကာမဂုဏ်နဲ့စပြီးမြူဝဲကာမဂုဏ်နဲ့စပြီးတော့ဖြစ်တဲ့သောမနာသဝန္တာမှုတွေတဲ့မမြူဝဲပါနဲ့ဒါကတရားအထုတဲ့ပုဂ္ဂိုလ်တွေအတွက်ပေါ့လေလောကပုဂ္ဂိုလ်တွေတော့ဒါရီနဲ့ပဲသူစားပြုံမှုနေရတာပဲလောကလူကြီးလောကနေတဲ့ပုဂ္ဂိုလ်တွေဒါရီမမြူဝဲရဘူးဆိုရင်တော့အဲခက်တာဘောဒါမကြောင်းနိုင်ပါဘူးဒီဥစ္စာတွေကတရားဝမ်းမြောက်ဝမ်းသာမှုရှိအောင်လို့ပဲအထုနေရတာ သူကတရားထုတ်နေတဲ့အခါကိုပြောပါတယ်တရားထုတ်နေတဲ့အခါသူအချင်းတော့ယောဂီရဟန်းနေပေါ်လေရဟန်းနေမှာဆိုတော့အမြဲဝေစင်းရဆင်းရအောင်လို့စားရတဲ့ရဟန်းပြုလာတာကိုကာမုန်နေခါစားဖို့ရမဟုတ်ဘူးသူကသို့တူပဲတရားထုတ်လို့လာတဲ့ကမ္မထာကြောင့်လာတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲကာမဂုဏ်တွေခံစားဖို့ရပြောဖို့ရလာတာမဟုတ်ဘူးသူတရားအထုတ်လာတယ်အဲဒီလိုပုဂ္ဂိုလ်တွေမှာကာမဂုဏ်တွေနဲ့စပ်ပြီးဝမ်းမြောက်ဝမ်းသာမှုတွေရှိအောင်အာမထုတ်ရဘူး

ခြေကဥဒ္ဒသာရခဏခဏဟောနေတာပဲအဲဒီမှာခြေကြီးဟောနေတာအဲဒီအနုတ္တိနဲ့စပြီးတော့ပြည့်တဲ့ဝါသာမှုလေးတွေကပြီးဝေရမယ့်ဥစ္စာတွေပြီးတော့ဇံ၃ပါးနဲ့စပြီးတော့ပြည့်တဲ့ဝါသာမှုဒါကတော့ဇံရတဲ့ပုဂ္ဂိုလ်တွေမှာပြည့်မယ်ပထမဇံအတိုင်းစားကြည့်တော့အာယုန်နဲ့အာပြုပြီးတော့လုံးသွဲတဲ့ကပထမဇံရတယ်အဲဒီမှာသောမနတာဝါသာမှုဆိုတာပါတယ်ဝါသာမှုဒီတွေကချမ်းသာနေတာပေါ့လေဒီမှာချမ်းသာကြည့်ချမ်းသာကြည့်တယ်လို့သိပြီးပြည့်

ဒီကုစဉ်းစားကြစီရတဲ့သဘောအာရုံလူတိုင်းမှတန်းရတဲ့ခါကျပြုတ်ပြုတ်သောတာတွေတွေ့ရတော့ဒီကလည်းဒီလိုပြောင်းတာတွေမမြဲတာတွေပဲဒီခုလည်းပြောင်းတာမမြဲတာပဲလို့သိပြီးတော့အဲအဖြစ်အပျက်တွေဖြစ်လာတဲ့အခါဥရိယပြညာဖြစ်တော့ဒီဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်အဲ့ဒါကတော့အရေးကြီးဆုံးပဲအဲဒီဝမ်းမြောက်ဝမ်းသာမှုပြီးဝဲပါတဲ့ဒီရောက်လာရင်ရှိသွားတော့မယ်သူကမကြတော့ဥပဒနာညာနဲ့သင်တိုင်းတက်ပြီးတော့အရိယမညာပုံညာသူရောက်တော့မှာလေဥစ္စာလမ်းစာပေါက်လာတာတော့မကောင်းတဲ့ဥစ္စာ အဲခုနကဟိုဆောင်းပုတ်ကလေးတစ်ခုဆိုမှဆိုလေဦးစုဆောင်းပုတ်ကလေးနဲ့မှတော့မေ့ကြမ်းကြံနေတာ ွက်ခွာရှုပြီးွက်ခွာရှုပြီးနှုတ်တိတရံနှုတ်တိတရံွက်ခွာရှုပြီးွက်ခွာရှုပြီးနှုတ်တိတရံနှုတ်တိတရံအောက်သုံးဇံအောက်သုံးဇံရှုရန်အမိယဝန္တာမူရှုရန်ဝန္တာမူွက်ခွာရှုပြီးွက်ခွာရှုပြီး နှုတ်သတိတရံနှုတ်သတိတရံအောက်သုံးဇံအောက်သုံးဇံမိယဝန္တာမူမိယဝန္တာမူသက်ခွာရှုပြီးသက်ခွာရှုပြီးနှုတ်သတိတရံနှုတ်သတိတရံအောက်သုံးဇံအောက်သုံးဇံမိယဝန္တာမူမိယဝန္တာမူအဲသက်ခွာကခန္ဓာကာမဘဝသက်ခွာတရားနာလာတဲ့အတိုင်း တော့ကလည်းတစ်မျိုးပဲတရားကျင့်ဖို့လာတာလည်းအာထုပ်ကလမ်းကြောင်းလာတာထွက်ပေါ်တာတစ်မျိုးပဲရှင်ဟန်ပြူတာကဒုံလဝရဟန်းတွေပါလေရှိတာပေါ့ဒါတွေလည်းထွက်ပေါ်တာတစ်မျိုးပဲအဲဒီထွက်ပေါ်တာအကြောင်းပြုပြီးတော့ဝန်တာမှုဖြစ်တယ်ဒါလည်းပြဝဲရမယ့်ဥစ္စာပဲတဲ့ရှုပြီးတဲ့ဝိပဿနာတရားအာထုပ်ပြီးတဲ့ဝိပဿနာရှုမှုအကြောင်းပြုဝန်တာဝန်တာဝမ်းမြောက်ဝမ်းသာဖြစ်ရတယ်ဝိပဿနာဉာဏ်ဖြစ်လာလို့ဝိရိယဉာဏ်ကျတော့ဝမ်းမြောက်ဝမ်းသာဖြစ်ရတာပြဝဲရမယ့်ဥစ္စာတွေ အဲသက္ကွာရှုပြီးအနုတ္တိတဲ့ဘုရားကိုတရားကိုသံဃာကိုစပြီးနှလုံးသွင်းပြီးတော့ဖြစ်တဲ့ဝါမျက်ဝါသမှုမြွေရမယ်ဥစ္စာပဲနုတ်တိတိကအောက်သုံးဇာနဲ့ပထမဇာဒုတိယဇာတတိယဇာနေမှာပါတဲ့သောမနာတာဝန္တာမှုတွေဒါလည်းမြွေရမှာပဲမြွေရမှာ၄ခုအဲဒီတည်းမှာအရေးကြီးဆုံးကဝိပဿနာရှုပြီးတော့ဥရဗျာဉာဏ်ရောက်ဝါမျက်ဝါသမှုဖြစ်ဖို့အရေးကြီးဆုံးပါပဲသူကမဲ့ဖို့နဲ့အနည်းဆုံးပဲသူကတော့မကြတော့ဘူးမဲ့ဖို့ရောက်တော့မှသူက

ဝိပဿနာကျုံမှုအကြောင်းပြုဖြစ်တဲ့သောမနာသအနုတ္တိအကြောင်းပြုဖြစ်တဲ့သောမနာသအောက်ဇာမှာပါဝင်တဲ့သောမနာသအဲဒါတွေပြီးဝဲပါတဲ့ဒီတဲ့အရေးကြီးဆုံးကဝိပဿနာရှုပြီးဥရိယပြညာရောက်ပြီးဝမ်းမြောက်ဝမ်းသာမှုပြီးဝဲဝဲအရေးကြီးဆုံးအဲ့ဒီကြောင့်အထုပ်ပါလို့ဆိုလိုပါတယ်တော်တော်သုံသွားပါပြီဒီပညာအောင်လည်း ဒီလက်ကပညာသုတ်တရားတော်ယူဇာနာကမှသားကြသောဓမ္မသုံးနာကုသိုလ်ပါစေနာရဲ့သွမ်းအာနုဘယ်ဒုတိယနာပရိသတ်ပါဘုရားကောင်းတို့သည်ဒီသုတ်ဒေသနာတော်၌လာသည့်အတိုင်းမမိဝဲတင်သောတရားတော်ကို မမိဝဲပဲပယ်ရှားနိုင်ကြ၍မိဝဲတင်သောတရားတော်ကိုမိဝဲကြသော အာဖြင့်ဝိပဿနာညာသင်ရိယမေညာဖြင့်မြဲခါသိဉ္ဇင်းရာပြည်သောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း